ဒီလိုဝိပဿနာလုံပြီးတရားဆက်ပြီးတော့ဒါဟောကြနာကြကြရအောင်အဲတော့ဒီဝိပဿနာလုံပြီးတရားအနေနဲ့ဦးဇင်းတို့ဗုဒ္ဓဘာသာမျိုးကောင်းသားမျိုးကောင်းသမီးတွေဒါဘာဝနာအလုပ်လုပ်ကြရဘာကြောင့်လုပ်ကြရတော့တော့ပြီးတော့သန္တရာဥစဉ်ရဲ့ဒုက္ခကလွတ်မြောက်ခြင်းလို့အဲလိုသန္တရာဥစဉ်ရဲ့ဒုက္ခကလွတ်မြောက်ခြင်းလေဆိုရင်ဒါကျင့်လင်မှန်နေဘူးဒါမျိုးတို့ကနံပါတ်1 နားလည်ထားရမယ်။ဟောနံပါတ်2အဲ့ကြည့်နေမှန်တဲ့အတိုင်းမိမိတို့ကတကယ်လက်တွေ့ကြည်ဉာဏ်ကျိုးကိုအားထုတ်ရင်တော့မိမိတို့လိုလားတောင်းတတဲ့သာသနာ့ကိုဆင်းရဲဒုက္ခကလွတ်မြောက်ရာနိဗ္ဗာန်ကိုမိမိတို့ရကြမှာဖြစ်တယ်။ဒီအတွက်ကြောင့်ဗောလီဒီကြည်ဉာဏ်မှန်လေးတွေကိုမိမိတို့ဥစွာပထမဒါတုဒ္ဒမယပေါ့။ကြာနာခြင်းအပြင်သင်ယူလေ့လာခြင်းအပြင်ဒါမိမိတို့ဒါနှလုံးသားထဲမှာဆွဲနေအောင်ဒါဥစဉ်တို့ဒါ ကျင့်စဉ်လေးတွေကိုနားလည်ဖို့လိုလားပေါ့အဲ့တော့ဝိတ္တုခုနှစ်ပါးခတ်တုံပြန်သွားကြရအောင်။မြောက်စင်းတို့ဒီမှာဝိတ္တုခုနှစ်ပါးပြထားတယ်နံပါတ်1ဒါသီလဝိတ္တုဒီဒါသီလတရားတွေပေါ့ကိုချင်းတရားတွေကောင်းမြင်ရမယ်။ဟောနံပါတ်2စိတ်တဝိတ္တုဒီစိတ်ဓာတ်တွေစင်ကြယ်ရ။ဟောနံပါတ်3ကြတော့ဒါဒိဋ္ဌိဝိတ္တုဒီအယူအမြင်နဲ့စင်ကြယ်ရမယ်။ဟောနံပါတ်4ကင်္ခာဝိတ္တနာဝိတ္တုဒီတန်ត្រတန်ត្រရတွေကင်းရှင်းနေရမယ်။ စတိနာဂပိစုပန်ကံကံရဲ့အကျိုးပေါ်မှာတန်တရားယုံမှမှုတွေမရှိရဘူးသင်္ခါဝိတရဏဝိတုဒ္ဓိဟောပြီးတဲ့အခါကျမက္ကမက္ကညနာတတနာဝိတုဒ္ဓိဒါမဟုတ်သည်မဟုတ်သည်ဆိုတဲ့ဒါလမ်းကြောင်းပေါ်ဘူးဒါမဟုတ်သည်မဟုတ်သည်ဒါစင်ကြယ်တဲ့ဉာဏ်မြင်တဲ့စင်ကြယ်မှုရှိရမယ်ဟောပြီးတဲ့အခါကျတော့နံပါတ်တစင်တယ်လို့နံပါတ်6ပရိပဒညနာတတနာဝိတုဒ္ဓိဟောကျင့်စဉ်ဟောကိုယ့်ရဲ့ကျင့်စဉ်မှာ ဉာဏ်မြင်ကဒါဆင်ခြင်နေရမယ်ဟောပြီးတဲ့အခါကျတော့ဉာဏတတနာဝိတ္တုတ္တိဟောအဲ့ကျတော့နိဗ္ဗာန်၌ဉာဏ်မြင်စင်ကြယ်တယ်ဆိုတာနိဗ္ဗာန်ကိုဒါမျက်မှောက်ပြုပြီးကိုယ်ပိုင်ဉာဏ်နဲ့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့အဲ့ဒီဝိတ္တုတ္တိခုနှစ်ပါးကတော့ဝိတ္တုတ္တိခုနှစ်ပါးကတော့မိမိတို့ကြောပြီးတော့ကျင့်လို့မရဘူး သီလဝိတ္တုမပါဘဲနဲ့စိတ်တဝိတ္တုကျင့်မယ်ဒါစိတ်တဝိတ္တုမရှိဘဲနဲ့တတိဝိတ္တုဖြစ်အောင်ကြိုးစားမယ်ဒီလိုမျိုးမရဘူးလို့ဒါသဘောကျနားလည်ထားကြရဖြစ်တယ်နားလည်ထားပြီးတော့သီလဝိတ္တုအပိုင်းနဲ့ဒါသီလစင်ကြရမယ်ဆိုတဲ့အပိုင်းပေါ့ဒါမိမိတို့တို့တက္ကကြီးတက္ကမကြီးတွေနေနဲ့၅ပါးသီလအခါဝေပစိစိတ်မြင်အောင်စောင့်တည်ထားမယ်အာဆွမ်းနိုင်၈ပါးသီလ၉ပါးသီလ၁၀ပါးသီလအောင်ကျင့်သုံးစောင့်တည်မယ်လို့ဒါသီလဝိတ္တုဖြစ်ပြီး အော်ရန်တော်များတို့တော့ဒါဒီလာကြီး၄ပါးဒါကိုအစဉ်တိုင်းဒီလာကြီး၄ပါးကြိုးစားပြီးဖြည့်ခြင်းနဲ့ဒါသီလဝိသုဒ္ဓိဖြစ်ပြီးအဲ့လိုသီလတရားတွေစင်ကြယ်ပြီးကိုကျင်တရားတွေစင်ကြယ်ပြီးဆိုတဲ့သူတော်ကောင်းတယောက်ကဒါတဆင့်တက်ပြီးစေတဝိသုဒ္ဓိဖြစ်ရေးအတွက်တဆင့်တက်ကြရအော်စေတဝိသုဒ္ဓိဖြစ်ရေးစေတတွေနိဗ္ဗာန်အငြိကြီးတွေမှာကင်းစင်ပြီးတော့စေတကစင်ကြယ်ခြင်းကိုရဖို့ဆိုတာကြတော့ဘာဝနာအလုံးနဲ့ကျင်းပြီးတော့မဖြစ်နိုင်စိတ်ဓာတ်တွေစင်ကြယ်ဖို့ခုန ကာယကံဝစီကံစင်ကြယ်ဖို့ကတော့ဒါသီလတရားတွေကိုပြည့်ခြင်းကာယကံဝစီကံစင်ကြယ်ပြီးအတုတော်မနောကံလို့ခေါ်တဲ့စိတ်ဓာတ်တွေစင်ကြယ်ဖို့ကြတော့သူကဘာဝနာအလုပ်နဲ့ပြင်ပြီးတော့မဖြစ်နိုင်ပြီးတော့ဘာဝနာလုပ်ငန်းမိမိတို့တစင်တက်ကြရဟောအဲ့တော့ဘာဝနာကသမထဝိပဿနာနှမျိုးမှာစိတ်ဓာတ်စင်ကြယ်ရေးအတွက်တော့ဒါသမထဘာဝနာကိုပွားများအားထုတ်ရသမထကမ္မထန်၄ချက်မိမိတို့ကြိုက်နေတတ်တယ်ကမ္မထန်ကစားပြီးတော့ကိုယ်စွမ်းနိုင်ဒါ တပါးနှစ်ပါးသုံးပါးအာကမထန်40လုံးစသည်အပြင်ဒီလိုမျိုးနဲ့စိတ်ဓာတ်တွေကိုနိဝရဏမြေကြီးတွေကင်းစင်အောင်သမထဆိုတဲ့ကမထန်အာယုံနဲ့မိမိတို့စိတ်ကိုဒါတန်ရှင်းစင်ကြအောင်စူးစမ်းရတယ်အဲ့လိုစင်ကြလို့စိတ်ဓာတ်ဝိတ္တတိဖြစ်ပြီးဒါဥပဇရသမารိသို့မဟုတ်အပနာလို့ခေါ်တဲ့ဇန်သမารိတွေတမျိုးမျိုးရပြီဆိုတဲ့သူတော်ကောင်းတယောက်စိတ်ဓာတ်တွေစင်ကြဲနေတဲ့သူတော်ကောင်းတယောက်တစင်တက်လို့ရပြီဘယ်ကိုတက်မလို့ဒိဋ္ဌိဝိတ္တုတိ ဟောဒိဋ္ဌိဝိတ္တုဒိဘိုင်းကြတော့သူကဒါစပြီးတော့ရုပ်တည်နံလေးဆိုတဲ့ဝိပဿနာရဲ့အရှုခံအာယုံတွေကိုဒါသိအောင်စူးစမ်းရတော့တော့ဝိပဿနာရဲ့အရှုခံအာယုံဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာတော့ဒုက္ခသစ္စာနဲ့သမုဒိယသစ္စာဒီဒါလောကိသစ္စာဖြစ်တဲ့အတွက်ကြောင့်ဒါဝိပဿနာရဲ့အရှုခံသစ္စာနှစ်ပါးအဲ့ဒါကနံပါတ်1ဖြစ်တဲ့ဒုက္ခသစ္စာဆိုတာရုပ်တရားနံတရားဒါကိုဒုက္ခသစ္စာလို့ခေါ်တယ် အဲ့တော့အဲ့ဒုက္ခသစ္စာမြည်ရတဲ့ယုတ်တရားနံတရားတွေကိုသိဖို့ဒါဒိဋ္ဌိဝိတုဒ္ဓိဘိုင်မှာစကြိုးစားရဒါကိုဉာဏ်သင်္ကန်းဘိုင်းကကြည့်တော့ဒါနာမရူပပိစေတာဉာဏ်ဒါနံနေယုတ်တွေကိုပိုင်းပိုင်းခြားခြားနဲ့သိတဲ့ဉာဏ်လို့ခေါ်တယ်အဲ့လိုမျိုးဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာနံနေယုတ်တွေကိုသိရဲ့နာမရူပပိစေတာဉာဏ်နဲ့ပြည့်စုံအောင်ယုတ်ပရမတ်ကိုဉာဏ်မြင်ဆိုင်အောင် နံပရမတ်ကိုဉာဏ်မြင်ဆိုင်အောင်ဒါရှုဘသုံးသပ်နိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့ကင်္ကာဝိတနာဝိတ္တိဘိုင်းမှာသမုဒိယသစ္စာကိုသိအောင်ကြိုးစားရတယ်။အဲတော့သမုဒိယသစ္စာမြည်ရတယ်။ဒါဦးဇင်းတို့အကြောင်းတရားတွေကိုပေါ့သိသိနိုင်ရဲ့အတွက်ဒါတဆင့်တက်ပြီးခုမိမိတို့နံပါတ်3မှာဒိဋ္ဌိဝိတ္တိအရာသိကြတဲ့ယုတ်တရားနန္တရားထိုယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေဒီဘာတွေလဲလို့တဆင့်တက်ပြီးတော့ ရှားပွေခြင်းဆိုတဲ့ပိဿသမုပ္ပါရှုွက်ပိုင်းကိုတစင်တက်လို့အောင်မြင်ရင်ဒါကင်္ကာဝုဒနာဝိတ္တုရိအဲ့ကြတော့ယုံမတန်တရားတွေကင်းသွားပြီငါအတိတ်ကဖြစ်ခဲ့သလားအနာဂတ်ကိုဖြစ်အောင်မလားဆိုတဲ့တန်တရားမျိုးဟောကောင်းတာလို့ရင်ကောင်းတဲ့ကံတွေကောင်းကျိုးတွေရမယ်မကောင်းတာလို့ရင်မကောင်းတဲ့အကျိုးတွေခံစားရမယ်ဆိုကံကံရဲ့ပုံမှာယုံမှားမှုတွေလည်းဒါမရှိတော့ဘူးယုံမှားမှုတွေကိုကျော်လွှားလွန်မြောက်သွားပြီနံပါတ်၄ကင်္ကာဝုဒနာဝိတ္တုတိ ဩဉာဏ်သင်္ခါကြည့်မယ်ဆိုအဲ့မှာပစ္စယပရိကဉာဏ်မိုင်းအကြောင်းတရားတွေကိုသိသိတဲ့ဉာဏ်စောစောကနာမရူပပရိစေတဉာဏ်မှာယုတ်ဒီဏ်တွေကိုသိတယ်ဟောခုပစ္စယပရိကဉာဏ်အဲ့ယုတ်ဒီဏ်တွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုတခါလေသိသိတယ်သိရဆိုတဲ့ဉာဏ်အမြင်ပေါ့ဉာဏ်ခြင်းကအဲအဲ့ဒါကိုပဲပရိညာသုံးပါးနဲ့လှည့်ပြောတော့ညာတပရိညာဘိုင်းလို့ခေါ်တယ်ဒါသိရမယ်တရားတွေဒုက္ခသစ္စာမြည်ရတဲ့တရားသမုဒယသစ္စာမြည်ရတဲ့တရားဒီတရားတွေဒီဝိပဿနာရဲ့အရှုခံဖြစ်တဲ့အတွက်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 အဲ့ပြိပရာဉာဏတတနာဝိတ္တုဒိနဲ့ဒီမက္ကမက္ကဉာဏတတနာဝိတ္တုဒိကြာမှာဒါတုံတကကြီးဒီမိုင်းကြီးကြာဘူးတဲ့ဒါဝိပဿနာဉာဏ်ညူကြောင့်တနည်းအားဖြင့်ဝိပဿနာရဲ့ဘေးရန်ဒီဘက်မှာကျော်လွှားကျော်လွှားလို့ဥရိယပြဉာဏ်အနုပိုင်းအာထုံနေနဲ့ဒီဝိပဿနာဉာဏ်ညူကြောင့်တွေကျော်လွှားနိုင်ဝိပဿနာဥရိယပြဉာဏ်အရင်ပိုင်းကိုမိမိတို့ကူးသွားမယ်ဒါဆိုပြိပရာဉာဏတတနာဝိတ္တုဒိကျင့်စဉ်မှန်ကိုဒါဉာဏ်မြင်ကကိုကိုပြပြသိပြီးတော့ ရုပ်ပရမဏံပရမတ်ရဲ့တကယ်လက္ခဏာကြီးသုံးဏ်ကိုဒါတို့တို့တွေနဲ့ရှုပွားသုံးသပ်နိုင်ပြီအဲ့လိုရှုပွားသုံးသပ်နိုင်တဲ့သူတော်ကောင်းကတဆင့်တက်ပြီးတော့ဒါဒါဘင်္ဂညာဘယညာအာရိနဝညာနေဗိဒညာဘောဇိတုကမြတာညာပရိသင်္ဂညာသင်္ကာရုပကညာဟိုးနုလောမညာတိုင်အောင်ပေါ့ဒါဒီပရိပဒညာနာတဒနာဝိတ္တုဒီပိုင်းဒီလိုသုံးအဲ့ပရိပဒညာနာတဒနာဝိတ္တုဒီပိုင်းကိုတကယ်ကိုဒါမိမိတို့ကထဲထဲဝင်ဝင်နဲ့ ဒါရှုပွားသုံးသပ်နိုင်လို့ဉာဏ်ဉာဏ်တဖြည်းဖြည်းနဲ့တက်လာတယ်နော်တစစ်တက်ပြီးနှုတ်လုံးမှဉာဏ်ရောက်ရင်တော့ကောတရဘုံဉာဏ်ပြီးမဉဏ်ဘုံဉာဏ်ဆိုင်တာဒါကိုတော့ဉာဏတတနာဝိတ္တုဒိမဉဏ်နဲ့ဒါမဲ့နိဗ္ဗာန်ကိုထိုးထွင်းပြီးတော့ကာမဒိဋ္ဌိဉာဏ်ပညာနဲ့ထိုးထွင်းပြီးသိမြင်မယ်ဟောနိဗ္ဗာန်ဉာဏ်အမြင်ကစင်ကြယ်သွားပြီဒါဉာဏတတနာဝိတ္တုဒိပါဒီဘက်မှာတော့ဦးဇင်းတို့ပရိညာသုံးပါးကကြည်ပြန်ရင်ဒါပါဏပရိညာဆိုင်ရာဆိုင်ရာကိရိတာတွေကိုဆိုင်ရာဆိုင်ရာဒါဉာဏ်စဉ်တွေကနေပတ်သက်သွားတယ်ဆိုတဲ့အပိုင်း အဲ့တော့အဲ့လိုဝိတ္တုခုနှစ်ပါးကိုတော့တို့တကကြီးတဲ့ကမကြီးရင်တာဒီလောက်ဆိုရင်တော့ဒီပြိတ္တလည်းနာနေကြဆိုတော့အတော်လေးနာရီဝပြီအဲ့တော့ဒီကျင့်ကြံခုနှစ်ပါးကိုတော့အမြဲတမ်းမိမိတို့နှလုံးသားထဲမှာဆွဲမြအောင်ထားပြီးတော့ဒီတရားတွေကိုငါတို့ဒီတကယ်အလွဲတာမရှောင်တာဆင်းရဲဒုက္ခကလွတ်မြောက်ရနိဗ္ဗာန်ကိုလိုချင်နေဆိုဒီဝိတ္တုခုနှစ်ပါးကျင့်ရမယ်လို့ဒီလိုသဘောကျနှိမ့်ချထားရ။ကဲအဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဟောနေတာဘယ်ရောက်ဘလို့ဆိုတော့ဒါ စိတ်တဝိတုဒ္ဓိပိုင်းကိုရောက်နေတာပေါ့ဒါလေးကိုဟောစဉ်ပိုင်းကြီးပြန်ပြီးတော့သွားကြရအောင်အဲ့တော့ဦးဇင်းတို့ဒီသီလဝိတုဒ္ဓိပြီးတဲ့ပုဂ္ဂိုလ်တယောက်ကစိတ်တဝိတုဒ္ဓိစိတ်စင်ကြယ်ရေးပေါ့နိဝရဏအငြိကြီးတွေမှာကင်းစင်ပြီးတော့စိတ်တကစင်ကြယ်ရေးစင်ကြယ်ဖို့အတွက်ကြိုးစားတဲ့အပိုင်းမှာဒါတမထကမ္မထန်နေအားထုတ်ရ။ဟောတမထကမ္မထန်နေအားထုတ်တော့ဒါဦးဇင်းတို့စပြီးဟောလာတယ်ကြိုက်တဲ့တမထကမ္မထန်ကစလို့ရတယ်။သို့တော်ဦးဇင်းတို့ဒီမှာတော့အာနာပါနာကစဟောအာနာပါနာကစပြီးတော့ဒါခါလဲ လုံးနဲ့နှကုတ်ထားတာကုအဲ့ကနေအယူစုအဲ့ကနေပြီးတော့အယောင်ဆိုတဲ့ကတိုင်းကြီးကိုကုနောက်ဆုံးအယောင်ကတိုင်း၄ပါးပြီးတဲ့အခါကတိုင်း၈ပါးလုံးကိုအတိုင်း၈ပါးလုံးကိုကုတမဘတ်၈ပါးပေါက်အဲ့ရပေါက်ပြီဆိုတော့မှအစင်းတက်ပြီးတော့သရုဒ္ဓရကကမ္မထံကိုကုတာပေါ့နော်အဲ့တော့အဲ့သရုဒ္ဓရကကမ္မထံကိုဦးဇင်းတို့လက်ရှိပြောလက်စာပေါ့ဒါလေးကိုဆက်ပြီးတော့တွားကြရအောင်အဲသရုရရခကမ္မဋ္ဌာန်းထဲမှာဦးဇင်းတို့ဗုဒ္ဓနုတ္တိကမ္မဋ္ဌာန်းကိုဥစွာပြရမှာစပြီးတော့ပြောခဲ့တယ် အခုလက်ရှိရောက်နေတာတော့မေတ္တာကမ္မထံနဲ့ဗြဟ္မဝိရဒကမ္မထံ၄ပါးပေါ့အဲ့အပိုင်းလေးကိုဆက်ပြီးဟောကြနာကြကြရအောင်အဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဒီဗြဟ္မဝိရဒဆိုတာလေးနဲ့ပတ်သက်လို့အဲ့ထဲမှာဦးဇင်းတို့ဒါမေတ္တာကစခဲ့တာပေါ့အဲ့တော့ဒီနေရာမှာဗြဟ္မဝိရဒဒါမြတ်သောနေခြင်းတနည်းအားဖြင့်မြမာကြီးဒီကဲ့သို့ဒါမြတ်သောနေခြင်းပေါ့အဲဒါဆိုရင်တော့ဦးဇင်းတို့ကမေတ္တာတခုတည်းမဟုတ်ဘဲနဲ့မေတ္တာကရုဏာမုဒိတာဥပက္ခ၄ပါးလုံးဒါ အကျုံးဝင်နေလို့ဒီလိုသဘောကျနှိမ့်ချိုက်ထားရအဲ့ဒီကနေပြီးတော့ဦးဇင်းတို့စခဲ့တာတော့မေတ္တာကမ္မထံကိုပရိတမိတာမဲ့မှာလာတဲ့ဒါ98ဒါမေတ္တာပွားနည်းဒါလေးကိုလည်းဦးဇင်းတို့သင်ကြားပြီးခဲ့ပြီးတော့မေတ္တာတို့မှာလာတဲ့ဒါမေတ္တာပွားနည်းတို့လည်းဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တာပေါ့ပြောခဲ့တော့အဲ့ဒီမှာဦးဇင်းတို့ပြောစရာလေးကြံခဲ့တာကတော့မေတ္တာကမေတ္တာဘာဝနာ ပွားများတဲ့အခါမေတ္တာကနှမျိုးနှစ်စားရှိတယ်ဘယ်နှမျိုးရှိတော့ နှမျိုးနှစ်စားရှိပါတယ်ဗျာနှစ်စားရှိတယ်ဒါလေးကိုဒါဦးဇင်းတို့ဟိုကိုစီကိုစီသဘောကျထားရအဲ့တော့မေတ္တာနှမျိုးကဘာလဲဆိုတော့နံပါတ်1ကဟိတဒုက္ခကမပတ္ထနာမေတ္တာဟိတဒုက္ခကမပတ္ထနာမေတ္တာဘာပြောတာတုံးဆိုတော့ဟိတဆိုတာအကျိုးစီးပွားဒုက္ခဆိုတာချမ်းသာအဲ့တော့သူတော်ဘာတို့ရဲ့အကျိုးစီးပွားချမ်းသာကိုသူတော်ဘာတို့ရဲ့အကျိုးစီးပွားချမ်းသာကိုရောက်ဖို့ ရောက်ရန်ရောက်ဖို့ရန်တောင်းတခြင်းဆိုတဲ့မေတ္တာပတ္ထနာဆိုတာဓမ္မတောင်းတဟောနောက်တက နောက်မေတ္တာတစ်မျိုးကြတော့အာဟိတဒုက္ခနာဂမနာပတ္ထနာမေတ္တာအာဟိတအကျိုးစီးပွားမဲ့ဒုက္ခဆင်းရဲတွေကို အနာဂမနာမရောက်ဖို့ရန်ပတ္ထနာတောင်းတတဲ့မေတ္တာဟောအဲ့တော့ဦးဇင်းတို့ ဟုတ်တလောကဦးဇင်းတို့ပြောခဲ့ဘူးတာတစ်ခုရှိတယ်မေတ္တာပို့တဲ့အခါမှာမေတ္တာပြည့်စည်ပြည့်စုံသွားတဲ့အတိုင်းတာတိပို့ရမှာလားဆိုမေတ္တာဆိုတဲ့သဘောကမေတ္တာဘာဝနာကိုပွားများရင်အရှုခံအာယုံကတတဝပညာဖြစ်တယ်တတဝပညာဖြစ်တယ်ပြီးတဲ့အခါကျတော့စိတ်ထဲကပတ္ထနာတောင်းတနေရတော့ဆိုကြပါစို့ဟိတဒုက္ခကမဟိတဒုက္ခကမပတ္ထနာမေတ္တာအရာဆိုရင်ချမ်းသာပါစီပေါ့ချမ်းသာပါစီဒါ ဆိုလို့ရှိရင်ဒါဟိတာဒုက္ခကမ ပတ္ထနာမေတ္တာအကျိုးစီးပွားတွေချမ်းသာတွေကိုလိုလားတယ်ဆိုတဲ့တောင်းတခြင်းတွေပဲ။ဩချမ်းသာပါစေ။ကိုချမ်းသာပါစေ။စိတ်ချမ်းသာပါစေ။အာဒါဟိတအကျိုးစီးပွားတွေကို တောင်းတ။ဩနောက်တစ်ခါကနအာဟိတဒုက္ခနာဂမနပတ္ထနာမေတ္တာပတ္ထနာတောင်းတလာတယ်။ဘလို့တောင်းတတော့ကနဆင်းရဲဒုက္ခတွေမရောက်ပါစေနဲ့ဒါတောင်းတလာ အဲ့တော့ဦးဇင်းတို့မေတ္တာသုံးပါဆိုလို့ရှိရင်ဒါအဟိတဒုက္ခနာဂမနပတ္ထနာမေတ္တာဘိုင်းကိုဆိုရင်ဦးဇင်းတို့ဟိုးမှာတကကြီးတကမကြီးဒီဒါရဖို့လိမ့်မယ်နာပရောပရဏိကုတ်ပိဋ္ဌနာတိမညေတကတ္ထစေနာဂိဉ္စီ ရာရောတနာပရိကတင်ညနိညမိညတဒုက္ခမိစီယဟောဒါဒီအာဟိတဒုက္ခနာဂမနမေတ္တာဘိုင်း အဲ့တော့အချင်းချင်းမလက်ပတ်ပါစေနဲ့မလက်သားပါစေနဲ့ဟုတ်နောက်ဆုံးမှာဒါဦးဇင်းတို့သဘောကျဆုံးစာပိုက်ကလေးအလုံးကတော့မေတ္တာကောင်းတာတိုးတော့အဲ့မှာနိညာမညတဒုက္ခမစ္စရာအချင်းချင်းဒုတိဒုဤဆင်းရဲဒုက္ခတွေကိုဆင်းရဲတွေကို အလိုမရှိပါစေနဲ့ဟောဒါလေးတွေဘလောက်ကောင်းအချင်းချင်းဒုတိဒုရဲ့ဆင်းရဲဒုက္ခတွေအလိုမရှိဘူးဘသူကုမှမဆင်းရဲစေခြင်းဟောအဲ့ဒါအဟိတဒုက္ခနာဂမနာ ပတ္ထနာမေတ္တာအကျိုးစီးပွားမဲ့တွေဆင်းရဲတွေကိုဒါမရောက်ပါစေနဲ့မဖြစ်ပါစေနဲ့အကျိုးစီးပွားမဲ့တွေမဖြစ်ပါစေနဲ့ဆင်းရဲတွေဆင်းရဲတွေကိုမရောက်ပါစေနဲ့ဆင်းရဲတွေနဲ့မကြုံရပါစေနဲ့လို့ဒါတောင်းတပေးနေတာပတ္ထနာတောင်းတကိုယ့်အတွက်ဆူတောင်းတယ်လို့ပေါ့ငါဒီဥမာဆိုကြပါစို့ဘေးရန်ကင်းပါစေကိုယ့်ကိုတောင်းတလို့သူတစ်ပါးကိုလည်းခုနဘေးရန်ကင်းစီခြင်းနဲ့ဆင်းရဲဒုက္ခတွေမရောက်စေခြင်းဆိုတာဒါ အာဟိတဒုက္ခနာဂမနပတ္ထနာမေတ္တာတဲ့ဒီလိုမေတ္တာလေးတွေလည်းဒါသဘောကျနားလည်ထားဖို့လိုတာပေါ့။ကောင်းပြီအဲ့တော့ဦးဇင်းတို့ဒါမေတ္တာဘိုင်းပေါ့။အဲ့တော့မေတ္တာကိုအခုလိုသွားပြီးတဲ့အခါမေတ္တာကိုတကယ်မိမိတို့ကထဲထဲဝင်ဝင်နဲ့နားလည်ဖို့ဆိုရင်ဘာလို့လုံးဆိုတော့လက္ခဏာရတ္တပြစ္စုပ္ပတံပရဒ္ဒံဆိုတာရှိအဲ့တော့လက္ခဏာရတ္တပြစ္စုပ္ပတံပရဒ္ဒံဘက်ကလက်ကြည့်လို့ရှိရပေါ့ ဦးဇင်းတို့နားလည်လွယ်အောင်ပြောရင်တစ်တုံးလေးတစ်တုံးပေါ့လေးဘက်ပုတ်ထားတဲ့တစ်တုံးလေးတစ်တုံးအဲတစ်တုံးတစ်တုံးပေါ့တစ်တုံးတစ်တုံးကိုဦးဇင်းတို့မျက်နှာလေးခုရှိတယ်ပေါ့လေးဘက်ပုတ်ထားတယ်ဆိုတာမျက်နှာလေးခုရှိတဲ့တစ်တုံးလေးတစ်တုံးကိုဦးဇင်းတို့ကကိုဆိုင်ရံပေါ့ဟိုရှုတော့တနည်းအားဖြင့်ဟိုနေရာတစ်ဖက်ကနေကြည့်လိုက်မယ်ဆိုရင်ဒါကတခြားမြင်ရအခြားမျက်နှာသုံးမျက်နှာကိုကိုကမမြင်ရအဲထို့တူပဲအခြားတယောက်ကလည်းသူ့ကဒီတနေရာကနေပြီးတော့ ရှုထောင့်တဏှာကကြည့်ဒါတစ်မျိုးပဲမြင်ရမျက်နှာတစ်ဖက်ပဲမြင်ရအတုတော့အဲ့တုံအဲ့လိုတစ်ဖက်စီတစ်ဖက်စီမြင်ရတဲ့ပုံကိုတယောက်ဒီတုံးကိုဒါပြည့်ပြည့်စုံစုံဒါသိတယ်ဒီတုံးဝင်အကြောင်းကိုဒါမဆိုနိုင်တနည်းအားဖြင့်ဟိုနားလေသဘောပေါက်မှုမပြည့်စုံအဲ့တော့ဦးဇင်းတို့ကတကယ်ပြည့်ပြည့်စုံစုံနားလေခြင်းတယ်ဆိုဘာလို့ရတော့အဲ့တုံးလေးကိုလေးပဲလဲပြီးတော့ပတ်ကြည့်လိုက်မိမိကပဲပတ်ကြည့်ကြည့်တုံးလေးကိုပဲလေးပဲလေးလံနှဲ့ပြီးတော့ပဲကြည့်လိုက် အဲ့လိုကြည့်လိုက်မယ်ဆိုရင်တော့ဒီတုံးကိုဒါလေးဘက်လုံးကိုမိမိတို့ကမြင်ရတဲ့အခါမှာသူမှရှိတဲ့ဟိုအာသာချက်အာအာနဲ့ချက်စသည်အပြင်ပေါ့အကုန်လုံးကိုကိုကသိရတယ်လို့ပဲတဲ့ဒီပရမတ္ထဓမ္မတွေပေါ့တနည်းအားဖြင့်ဒီဓမ္မသဘာဝတွေကိုလေ့လာတဲ့အခါဒီလက္ခဏာရတ္တပြစ္စုပ္ပတ္တံပရတ္ထံအပြင်လေ့လာရင်တော့ဒါမိမိတို့အခုလိုလေ့လာနေတဲ့သူတော်ကောင်းတွေအတွက်ညဆောင်ကျေးဇူးရှိတို့တော့ကြောင့်ဦးဇင်းတို့ဒီညမှာမေတ္တာနဲ့ပတ်သက်တဲ့လက္ခဏာရတ္တပြစ္စုပ္ပတ္တံပရတ္ထံ အော်နောက်ဘုနောက်မှလာမယ်ကရုဏာနဲ့ပတ်သက်တဲ့လက္ခဏာတတပြစ္စုပတ္တံပတ္တံဒီအကြောင်းလေးတွေကိုပါထည့်လေ့လာသွားရင်တော့ဒါမိမိတို့အတွက်ပို့ပြီးတော့အသိဉာဏ်တွေရင့်တန်လာမှာဖြစ်တယ်အဲ့တော့အဲ့ကြောင့်မလို့ဒါမေတ္တာနဲ့ပတ်သက်တဲ့လက္ခဏာတတပြစ္စုပတ္တံပတ္တံဒါလေးတွေလည်းသွားကြရအောင်မသွားခင်မှာဒီညမှာဗြဟ္မဝိဟာရ၄ပါးလုံးကိုဒီနေ့ဟောမှာဆိုတော့အဲ့ဒီဗြဟ္မဝိဟာရဆိုတာလေးကိုနည်းနည်းထပ်ပြီးပြောချင်တာဗြဟ္မဝိဗြဟ္မဝိဟာရဆိုတာမြတ်သော နေခြင်းအဲဒီလိုဘာသာပြန်လို့လဲရတနည်းအားဖြင့်ဒါမြန်မာကြီးဒီကဲ့သို့နေခြင်းအဲ့တော့ဒီညမှာမြတ်သောနေခြင်းဘာကြောင့်မြတ်တာလဲဘာကြောင့်မြတ်တာတုံးဆိုတော့ဒီမေတ္တာဘာဝနာတစ်ခုကိုပွားများနေမယ်သို့မဟုတ်ကရုဏာဘာဝနာတစ်ခုကိုပွားများနေသို့မဟုတ်မုရိဒာဘာဝနာတစ်ခုပွားများနေအဲ့လိုပွားများနေတဲ့သူတော်ကောင်းရဲ့အတဏ္ဍမှာဥပက္ခဘာဝနာတစ်ခုပွားများနေတို့ကဲ့သို့ပေါ့ဒီလို ဓမ္မဝိရဒ၄ပါးတဘာဝကိုပွားများနေတဲ့သူတော်ကောင်းရဲ့တဏ္ဍာမှာနံပါတ်1ပေါ့တတ္တဝါတွေအပေါ်မှာအဖြစ်စည်းလိုတဲ့စိတ်ဓာတ်ဒါမရှိတော့တတ္တဝါတွေအပေါ်မှာမလုံမုန်းထားတဲ့စိတ်တွေမရှိတော့အဲ့တော့ဦးဇင်းတို့လောကမှာစဉ်းစားကြည့်ရင်တချို့အရာတွေကတန်ဖိုးရှိတချို့အရာတွေကတန်ဖိုးမရှိငါဆိုကြပါစို့ဦးဇင်းတို့ဟိုလမ်းဘေးမှာသွားရင်လာရင်လည်းကြောက်စလိခဲလေးတွေပူကြံခွေးလေးတွေ လမ်းသွားရင်းနဲ့ကောက်ပြီးတော့တိတ်သွားတယ်ဆိုရှိတာတခါကြီးတွေတခါမကြီးမရှိပါဘူးဗျာဘာကြောင့်လဲလို့မေးတော့သူကအတွေ့များလို့ဘာဖြစ်လို့အတွေ့များလို့ပါဗျာအတွေ့များတယ်ရကလွယ်တယ်အရကလွယ်တယ်အတွေ့ကများတယ်အဲ့ခါကျတော့သူတန်ဖိုးသိပ်ပြီးတော့မရှိဟောဒါပေမဲ့မရွှေငွေကြောက်တံပရများတွေပေါ့ဟောဒါမျိုးကျတော့သူကနံပါတ်1တွေ့ဖို့ရန်ခဲရင်ရှားပါတယ်အဲ့ခါကျတော့ လောကကနေပြီးတော့တတ်မှတ်လိုက်တယ်တန်ဖိုးရှိတယ်အဲလူတိုင်းကလည်းလူချင်းနဲ့တန်ဖိုးရှိအတွေ့ကလည်းရှားအဲအဲ့လိုပဲဦးဇင်းတို့ဒီခါလေးမှာလောကမှာအဖြစ်များတဲ့အရာတွေကတန်ဖိုးမရှိဒါပေမဲ့အဖြစ်နည်းပြီးတော့ဖြစ်ဖို့ရခင်းတဲ့အရာတွေကတန်ဖိုးရှိအဲ့တော့ဦးဇင်းတို့ဒီနေရာမှာမေတ္တာစိတ်ပေါ့အဲ့တော့မေတ္တာစိတ်နဲ့ဒေါသစိတ်တို့တကကြီးဒီကမကြီးတာလွယ်လွယ်လေးပဲနားလည်လွယ်အောင်ကြည့်ဘယ်ဒါကအဖြစ်များဒေါသစိတ်တွေပါဗျာ မစကြလို့လောဘစိတ်ဒေါသစိတ်အဲမမာနစိတ်အဲ့ဒါတွေနဲ့ခုနမေတ္တာစိတ်ဘယ်တော့အဖြစ်များတယ်လို့မေးရင်ခုနလောဘအဖြစ်အဖြစ်ပဲအာဒေါသအဖြစ်အဖြစ်ပဲအဆုံးတစ်ဖက်ဖက်ကိုနင်းသွားလောဘကြက်နှစ်တဲ့လူချင်းတွေတတ်မဲ့တဲ့အာလောဘသဘောကျတယ်ကောင်းတယ်အော်တစ်ဖက်ကတခါသူ့နဲ့ဆန့်ကျင်ပဲတိတ်ပြီးတော့သဘောကျတရားမဟုတ်ဘူးလူမကြတော့ဆိုပြန်ရင်အာဒေါသဖြစ်တယ်သူတို့အဖြစ်များတယ်ဒီကနေ့မှမမာနာလေးကဝင်လာအဲ့တော့လောဘတို့ဒေါသတို့မမာနာတို့က အဖြစ်များတယ်ဖြစ်လွယ်ဘာဖြစ်တယ်တော့အဖြစ်များတယ်ဖြစ်လွယ်ပါတယ်ခင်ဗျာဖြစ်လွယ်တယ်မိမိတို့တဏ္ဍာမှာဖြစ်လွယ်နောက်ပြီးတော့အဲ့လိုဖြစ်လွယ်တဲ့အတွက်ကြောင့်သူကတန်ဖိုးမရှိတန်ဖိုးမဲ့တန်ဖိုးမဲ့နောက်တစ်ခုကတော့ဖြစ်လွယ်တယ်တန်ဖိုးမဲ့ရုံနဲ့မဟုတ်သူကနောက်တစ်ခါအကုသိုလ်တရားတွေဖြစ်တာကိလေသာဆိုတဲ့အကုသိုလ်တရားတွေကိလေသာဆိုတဲ့အတွက်ကြောင့်ညင်နွမ်းစီတတ္တဝါတဝုတရားကိုညင်နွမ်းစီတယ်ဟောနောက်တစ်ခါသူကအကုသိုလ်တရားတွေဖြစ်တဲ့အတွက်ကြောင့်သူကစင်းရဲတဲ့အကျိုးကိုပေးတယ်ပေါ့ဒုက္ခဝိပါဒ ဆင်းရဲတဲ့အကျိုးကိုပေးတယ်ဒီအတွက်ကြောင့်လည်းတန်ဖိုးမဲ့အတစ်ဖက်ကမေတ္တာကရုဏာမုဒိတာဥပ္ပဒါကြတော့သူကဘာဖြစ်လဲဆိုတော့ဖြစ်ဖို့ရန်ခဲရည်နေဒီကလေးမှာဦးဇင်းတို့ကမေတ္တာဆိုတာဟိုဒီလက္ခဏာလာဇပစ္စုပတ္တံပဋ္ဌာန်အကြောင်းလေးကိုပြီးရင်လေ့လာရင်ပုံနာလဲမှာကိုကတနေ့လေးခြုံပြီးတော့မြမောက်ပြရတာအကြောင်းပြောလို့အဲ့တော့မေတ္တာတစ်ခုပဲဆိုကြတော့ဒီကလေးမှာဦးဇင်းတို့ကဟိုပုဂ္ဂိုလ်တူတယောက်ပေါ့ ကိုပတ်ဝန်းကျင်အထူးသဖြင့်တော့ကိုမိသားစုပေါ့ကိုအတိုင်းဝိုင်းကိုမိသားစုတွေကပုံကိုတရားဘေးဒုက္ခရောက်မှစိုးရိမ်ဘေးဒုက္ခရောက်မှစိုးရိမ်နောက်တခါချမ်းသာစီခြင်းချမ်းသာသွားရင်ဥမာဆောင်းမွဲကလေးတယောက်ပဲဆိုကြပါစို့ဆောင်းမွဲအောင်မယ်ဝမ်းသာတာအဘွဲတွေရသွားတယ်ဝမ်းသာတာအအလုတ်ကိုင်းတွေရသွားတယ်ဝင်ငွေကောင်းတဲ့အလုတ်ကိုင်းတွေရသွားတယ်အတပတုမို့လဲအလုတ်ကိုင်းကြီးတွေကိုယ်တိုင်တီထောင်နိုင်တယ်ဒကာကြီးဒကာမကြီးဝမ်းမသာဘူးဝမ်းသာပါတယ်ခင်ဗျာ ဒါလေဒါပေမဲ့အဲ့ဒါတွေဒီတကယ်မေတ္တာလားတကယ်မုဒိတာလားဩဒါဦးဇင်းတို့နားလည်ဖို့လိုတယ်အဲ့တော့ဆိုလိုရင်းကတခါလေမှာဦးဇင်းတို့ကဲဝမ်းသာမှုဒီလောဘနဲ့ဖက်သွားတယ်ဥမာဆိုလို့ဆိုလို့ရင်းကတိနေဟာပေါ့တိနေဟာဘက်ကိုယိုင်သွားတယ်အဲ့တော့ချစ်ချင်းညောင်ဖြစ်သွားချစ်သွားတယ်ဥမာသဘောကျသွားတယ်နှိမ့်ချိုက်သွားတယ်ဒါဟိုတဏှာလောဘနဲ့အချစ်ဘက်ကိုရောက်သွားတယ်ခုနမေတ္တာနဲ့ချစ်တာမျိုးမဟုတ်ဗျာအော်နောက်တစ်ခါခုနဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ပိဋိသောမနတ္တဖြစ်တယ် ပိဋိသောမနတဆိုတာလည်းပဲသူကကုသိုလ်မှလည်းဖြစ်တာမဟုတ်ဘူးအကုသိုလ်မှလည်းပဲပိဋိသောမနတကရှိတာခုနဟိုပေါ့ဟိုလောဘစိတ်နဲ့ပေါ့ပိဋိသောမနတဖြစ်သွားတယ်ပေါ့အကျဉ်းတဲ့ကျဉ်းတဲ့ပေမဲ့သူကအကုသိုလ်မှလည်းရှိတာအဲ့ကကြတော့သူကဦးဇင်းတို့ဒီဒါဒီတကယ်မုဒိတာအစစ်ဖြစ်မလားဓမ္မဝိရတာတရားဖြစ်မလားအဲဒီလိုလေးဦးဇင်းတို့ကပွဲကြရတယ်အဲ့တော့သူလိုရင်းပြောချင်တာကမေတ္တာဖြစ်ဖို့ဆိုတာလေဒီကနေ့ကျတော့မေတ္တာစစ်စစ်ဖြစ်ဖို့ဆိုတာကမလွယ်လောက် ဘာဖြစ်လို့မလွယ်လာလဲဆိုတော့တို့တကကြီးတကမကြီးတွေဟိုတလောကဥစဉ်တော့ဒီဟိုမေတ္တာကိုဇန်ဆိုင်အောင်ပို့တဲ့အပိုင်းမှာတိမာတံပေဒလို့ခေါ်တဲ့အပိုင်းခြားတွေကွဲအောင်ပို့ရတယ်ဆိုတဲ့အပိုင်းတကကြီးတကမကြီးတွေနည်းနည်းလေးမှတ်မိမှတ်မိမယ်နော်အဲ့မှာဥစဉ်တို့ပုဂ္ဂိုလ်တွေခွဲပြီးတော့မိမိကိုယ်ကိုဒါမေတ္တာပို့ရ။အော်ပြီးတဲ့အခါကျတော့ခုနချစ်တဲ့ပုဂ္ဂိုလ်အလယ်လတ်ပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်ဆိုပြီးဒီလိုပေါ့မိမိရဲ့ ချစ်တဲ့ပုဂ္ဂိုလ်ပဲလက်လက်ပုဂ္ဂိုလ်ပဲမုန်းတဲ့ပုဂ္ဂိုလ်ပဲဆိုပြီးဒီလိုမျိုးဦးဇင်းတို့ပုဂ္ဂိုလ်တွေဟိုခွဲပြီးတော့ပို့ရတာပို့ပြီးတော့အဲ့ပုဂ္ဂိုလ်တွေစုံသွားပြီဆိုရင်တရားကိုတိမာတံပေဒမိမိကတော့ဒါဇံမရလို့ထားပေါ့ခုနသုံးမျိုးပြန်ပြောရင်ချစ်တဲ့ပုဂ္ဂိုလ်အလယ်လက်ပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်ဆိုတဲ့ဒီပုဂ္ဂိုလ်ဒီအပေါ်မှာအပိုင်းခြားကွဲသွားရတယ်ချစ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အလယ်လက်ပုဂ္ဂိုလ်ပဲဖြစ်ဖြစ်မုန်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်မေတ္တာကညီညွတ်သွားရတယ်ပေါ့မိမိအပါဝင်ထားသို့တော်မိမိကဇံမဆိုင်ဘူးအဲ့လိုညီညွတ်သွားရတယ်ဆိုတဲ့အပိုင်းမှာ တကယ်ကြီးတကယ်မကြီးတကယ်ခုလိုပေါ့ပြောနေတဲ့အပိုင်းနဲ့တကယ်လှုပ်တဲ့လက်တွေ့အပိုင်းနဲ့မှာတကယ်ဒီမေတ္တာဇံတွေကိုရအောင်အထုတ်နိုင်တဲ့သူတော်ကောင်းတယောက်တော်တွေတဲ့ဒီလမ်းကြောင်းကိုရောက်သွားတဲ့အတွက်ကြောင့်မခက်ခဲဘူးလို့တော့ပြောလို့ရတယ်ဆိုလိုရင်းကဟိုကမ္မထံကိုကြောက်သွားမှာဆိုလို့မခက်ခဲဘူးဒါလမ်းကြောင်းပေါ်ရောက်သွားတဲ့မေတ္တာဇံပေါ့အောင်ရှုသွားနိုင်တဲ့သူတော်ကောင်းတွေတော့မခက်ခဲဘူးသို့တော့ရေပုံရတကယ်ကြိုးစားတဲ့အပိုင်းမှာလည်းပဲခက်ခဲတဲ့ ပုံကူတွေရှိခက်ခဲခက်ခက်ခက်ခဲနဲ့ကြိုးစားရတဲ့အပိုင်းကြီးအများကြီးပါတယ်ဘာဖြစ်လို့တော့ပုဂ္ဂိုလ်ညီမျှဖို့ဆိုတာတကယ်ကြီးဒီကမိုက်တွေစဉ်းစားကြည့်မိမိရဲ့ကုဏတိတ်ချစ်တဲ့ပုဂ္ဂိုလ်တယောက်ပေါ့မိမိရဲ့တိတ်ချစ်တဲ့ပုဂ္ဂိုလ်တယောက်ပေါ်မှာထားနိုင်တဲ့မေတ္တာမျိုးနဲ့ကိုယ့်ကိုတကယ်မုန်းတိနေတယ်ဆိုတဲ့ပုဂ္ဂိုလ်တယောက်ပေါ်မှာသူနဲ့ဒန်းတူဖြစ်အောင်ထားနိုင်မှုဆိုတာကအများကြီးမကြိုးစားဘူးလားအများကြီးကြိုးစားရတယ်အဲ့တော့ဒါကြောင့်မလို့မေတ္တာတကယ်စစ်စစ်ဖြစ်ဖို့ဆိုတာဒီဦးဇင်းတို့ဟိုခက်ပါတယ်သို့တော့ ဟိုရေပုံရဦးဇင်းတို့သုံးနှုံနေတဲ့မေတ္တာဒီတကယ်မေတ္တာအစစ်လေးဖြစ်နိုင်လေဒါရေပုံရသို့တော်ဒီခါလေးမှာမေတ္တာစေဟုတ်ခြင်းမဟုတ်အတဏကမေတ္တာရအောင်ဆောင်းမေတ္တာရအောင်ဆောင်းပြီးတော့လှည့်စားတာကိုတဏကဝင်စနပဲသူကမေတ္တာကိုဖြည့်ဆည်းပြီးတော့လှည့်စားတယ်အဲ့ကကြလို့ရှိတယ်ပြောကျွန်တော်ဒါမေတ္တာစေဖြစ်ခြင်းမှာဖြစ်တယ်ခုနထို့တူပေါ့ခုနကတုဏပေါ့အာတတဝါတွေကိုဆင်းရဲဒုက္ခကနေလွတ်မြောက်ခြင်းဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဆင်းရဲဒုက္ခကလွတ်မြောက်ခြင်းဒါလည်းပဲထို့တူပဲ ဒီခါလေးမှာမိမိတို့ကနိစ္စရာပေါ့ဆင်းရဲဒုက္ခရောက်နေတယ်အဲ့ပေါ်မှာ तू ကဒီဆင်းရဲဒုက္ခရောက်တာကိုကြည်ပြီးတော့ခုနလွတ်မြောက်ခြင်းနဲ့ဆိုတဲ့စိတ်ကလေးမျှမကတော့ပဲသူ့တဲ့ပိုးကြောပြီးတော့အဲ့မှာတောကဖြစ်တာ။အော်ဆင်းရဲဒုက္ခရောက်နေလိုက်တာအဲ့မှာတောကကဝင်နှောက်ရှက်ပြန်။အဲ့ဒါဆိုရင်လည်းဦးဇင်းတို့ကကရုဏာကပြတ်သွားပြန်။ကရုဏာကပြတ်သွားပြန်။အဲ့တော့နောက်တစ်ခါမုဒိတာကခုနလိုပေါ့အောင်မြင်တဲ့ပုဂ္ဂိုလ်တယောက်အောင်မြင်တဲ့ပုဂ္ဂိုလ်တယောက်ကိုကြည်ပြီးတော့ဦးဇင်းတို့ဝမ်းမြောက်ဖို့ဆိုတာ။ဒါမဲ့နှမျိုးတော့ရှိတယ်ဒါလည်းပဲ တို့တခါကြီးတက္ကမကြီးပို့ပြီးတော့သိလိမ့်မယ်တခါလိမ့်မှာကိုယ့်ထက်သိပြီးတော့နိုင်ကြတဲ့ပုံကူတရားအောင်မြင်သွားတယ်လွယ်လွယ်ကူကူနဲ့ဝမ်းမြောက်နိုင်တယ်ပေါ့ဒါမုဒိတာအစစ်ဖြစ်အောင်မဖြစ်အောင်ခဏထားအောင်ဒါမဲ့ဝမ်းမြောက်နိုင်တယ်ဝမ်းမြောက်နိုင်တယ်အကိုယ့်ထက်သိပြီးတော့ဟိုဟိုမြင့်တယ်လို့ကိုကသတ်မှတ်ထားတဲ့ပုံကူတရားပေါ့စီးပွားရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်အဲ့ပုံကူတရားအောင်မြင်မှုတွေထပ်ခါထပ်ခါရသွား အဲ့ပုဂ္ဂိုလ်ကိုလည်းဦးဇင်းတို့ကကြည့်ပြီးတော့မြင်ပြီးတော့ကြားလို့ပဲဖြစ်ဖြစ်မြင်ရလို့ပဲဖြစ်ဖြစ်ဝမ်းမြောက်နိုင်တယ်အဲတိုးတော့မုဒိတာအစစ်ဖြစ်မဖြစ်ဒါခဏတောင်းဒါပေမဲ့ဝမ်းမြောက်တဲ့စိတ်ကလေးတော့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်။အော်သူအောင်ဒါပေမဲ့တခါလိမ့်မှာလူကသူဟိုတိုင်းတာတာကွန်ပဲလုပ်ကိုနဲ့ဒန်းတူလို့သတ်မှတ်ထားတဲ့ပုံကူတယောက်ပညာရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်ကိုအောက်ကြရကြမယ်ကိုထက် အထက်ရောက်ရင်ရောက်နေပြီဒါပေမဲ့ကိုကတူတယ်လို့သတ်မှတ်ထားတယ်နှိုင်းယှဉ်ထားတယ်ငါနဲ့အတူတူပါလို့ငါလိုပါပဲလို့သတ်မှတ်ထားတဲ့ပုံကိုတယောက်စီဝါရေးမှာပဲဖြစ်ဖြစ်လူမှုရေးပါပဲဖြစ်ဖြစ်ပညာရေးပါဖြစ်ဖြစ်အောင်မြင်သွားပြီအဲ့ပုံမှာဒကာကြီးတွေဒကာမကြီးတွေဝမ်းမြောက်တဲ့စိတ်ငွေဘူးလွယ်သလားသိမလွယ်ပါဘူးခင်ဗျာမလွယ်ဘူးမလွယ်ဘူးဘာဖြစ်လို့တော့ကိုကကိုနဲ့ဒန်းတူလို့ထင်ထားတယ်သတ်မှတ်ထားတယ်ကိုသတ်မှတ်တာကိုသတ်မှတ်သတ်မှတ်တဲ့အတွက်ကြောင့်အဲ့လူကကိုယ့်တဲ့သာသွားတာမျိုးကို မလို့ရင်ခုနမုဒိတာမှာဒါအဲ့လိုမျိုးမရှိအောင်တတ္တဝါအားလုံးအပေါ်မှာခုနတပ်ပိတ္တတာတပ်ပိပါဒတပ်ပိပူတာဆိုလေဒီတတ္တဝါတွေအားလုံးအပေါ်မှာသူကဟိုသူတို့ရဲ့ချမ်းသာမှု အောင်မြင်မှုရမကြီးကောင်းမှုအားလုံးအပေါ်မှာကိုကဝမ်းမြောက်နိုင်ရအဲ့လိုဝမ်းမြောက်နိုင်ခြင်းကိုတော့ဒါပြမဝီရအဲ့လိုတော့ဦးဇင်းတို့ဒီပြမဝီနောက်တစ်ခါဥပ္ပက္ခအကြောင်းလေးနည်းနည်းပြောကြဥပ္ပက္ခဆိုတဲ့ဒီနေရာမှာဦးဇင်းတို့ဗမာကဥပ္ပက္ခကိုတစ်ခါလေးမှာပေါ့ ိုအရက်သုံးစကားနဲ့ဘာသာပြန်ရင်လက်လွတ်ရှုတယ်လို့ပြန်ရပြန်လက်လွတ်ရှုတယ်လို့ပြန်ရင်လည်းပဲအဲ့ဒါနည်းနည်းလေးနားလည်ဖို့ခက်တယ်လက်လွတ်ရှုလိုက်တယ်ဆိုလို့ရှိရင်လက်လွတ်ရှုတယ်ဆိုတာကဦးဇင်းတို့ဗမာလိုတက်တက်ပြောတော့ဂယုမဆိုင်တာဘာဖြစ်တယ်လို့ဂယုမဆိုင်တာပဲဗျာဦးဇင်းတို့စာအုပ်လေးတော့ကိုဖတ်ဘူးတယ်ဂယုမဆိုင်ခြင်းအမှုပညာဘာလဲတော့ဂယုမဆိုင်ခြင်းအမှုပညာ ဂယုမဆိုင်ခြင်းအနုပညာဆိုပြီးစားပဲတိုးတော့သူရေးတတ်တာကတော့ဒီဥပက္ခသဘောတရားတွေကိုဥတည်ပြီးများများရေးထားပါဒါပေမဲ့ခေါင်းစဉ်တက်တာကဂယုမဆိုင်ခြင်းအနုပညာဆိုတဲ့အခါကျတော့နည်းနည်းလေးပေါ့နော်ဟိုဖတ်ရတဲ့အခါမှာဦးဇင်းတို့အဆင်မပြေဘူးတိုးတော့အကြောင်းအရာလေးတွေသိချင်လို့ဦးဇင်းတို့တော့ဖတ်ပါတယ်အဲ့တော့ပြောချင်တာကတကယ်တော့ဥပက္ခရဲ့သဘောကဂယုမဆိုင်တာမဟုတ်ဘူးဒီရင့်ကျက်တဲ့ပုံကူတွေမှာမဥပက္ခကဖြစ်နိုင်တယ် ဟိုဥပက္ခတိတာကဲတော့ဓမ္မဝိရဏ၄ပါးမှာကြည့်တယ်ခက်ခဲသလိုပါရမီ7ပါးမှာကြည့်တယ်ဥပက္ခပါရမီဒါနောက်ဆုံးမှာဟောထားတယ်ဒါနနိနိသနိကမံပညာဥဒိဏပြင်စမံခန္ဓာတစ္ဆမရိဋ္ဌာနမေတ္တုပက္ခတိမေတ္တာနဲ့ဥပက္ခဆိုအဲ့မှာမေတ္တာပြီးတော့ဥပက္ခဥပက္ခကိုနောက်ဆုံးမှာပါရမီ7ပါးမှာဟောထားတာပဲအဲ့ပဲဦးဇင်းတို့ဒီဓမ္မဝိရဏ၄ပါးမှာလည်းထို့တူပဲအဲ့တော့ဥပက္ခတိတကယ်တမ်းကျတော့ပို့ပြီးတော့ခက်ခဲပါတယ်ဥမာကကျွန်တော်တို့ချစ်ချင်းမုန်းချင်းနှစ်ခုကနေပြီးတော့လွတ်နေရတာမျိုးပေါ့ ဥမာအရာဝတ္ထုတစ်ခုကိုကိုကကြိုက်တယ်ตายရတယ်ဆိုတဲ့စိတ်နဲ့လည်းပဲလောဘတုံလှုပ်သွားတာစိတ်ဓာတ်တွေတုံလှုပ်သွားတာမျိုးမဖြစ်အောင်ဒီဘက်ကမကြိုက်ဘူးမကျင်တတ်ဘူးဆိုတဲ့မကြိုက်မှုကြောင့်လည်းပဲဝိရောဓိကြောင့်လည်းပဲလူကစိတ်ဓာတ်တွေတုံလှုပ်မသွားတကယ်ကိုအညီအမျှထားရတဲ့အပိုင်းဥပ္ပခါတိတကယ်တော့ပုံပြီးတော့ခက်ခဲအဲ့တော့ဆိုလိုရင်းကဥပ္ပခါတိဂူးမဆိုင်တာတော့မဟုတ်ဘူးဂူးမဆိုင်တာတော့မဟုတ်ဘူးတဏှာတွေပုံမှာ तू အာရုံပြုရတာပဲဥပ္ပခါဘာဝနာက အစုကံအာယုံတည်တဲ့ဥပက္ခပဲဘာကြောင့်တော့အဲ့တော့ဦးဇင်းတို့ဒီဗြဟ္မဝိရဒအကြောင်းပြောရင်လည်းနည်းနည်းလေးဆက်ပြောမယ်ဘာပြောမလို့ဆိုတော့ဒီဥပက္ခဇံကိုရောက်တဲ့အပိုင်းမှာဟိုဦးဇင်းတို့ဟိုဖွင့်ဆိုထားတဲ့တခုရှိတယ်ဥပက္ခဇံဒီဥပက္ခကမ္မထံဒီစရုဋ္ဌဇံမရတယ်စရုဋ္ဌဇံမရရတော့သူကပထမဇံမရဘူးဒုတိယဇံမရဘူးတတိယဇံမရစရုဋ္ဌဇံတစ်ခုလည်းရအဲ့တော့ပထမဇံမရတဲ့ပုဂ္ဂိုလ်ဒုတိယဇံမရတဲ့ပုဂ္ဂိုလ်တတိယဇံမရတဲ့ပုဂ္ဂိုလ်ကလည်းပဲ စတုတ္ထဇံကိုတစင်းတက်ပြီးတော့အာထုတ်ဖို့ဆိုတာမဖြစ်နိုင်မဖြစ်နိုင်အဲ့တော့ဒါဆိုရင်ဘယ်လိုအာထုတ်မလဲဆိုတော့ဆိုကြပါစို့ကတိုင်းနေရထားတဲ့ပုံကိုတယောက်ဆိုကြပါစို့ကတိုင်းနေရထားတဲ့ပုံကိုတယောက်ကအဲ့ဒီကတိုင်းကိုပထမဇန်ဒုတိယဇန်တတိယဇန်တိပေါ့ပထဝီကတိုင်းပဲဖြစ်ဖြစ်အာဘောကတိုင်းပဲဖြစ်ဖြစ်တတိယဇန်ရောက်အောင်အာထုတ်ပြီးတော့မှမေတ္တာဘာဝနာပွားများမရဘူးလားလို့မေးမရဘူးဘာလို့မရလို့ဆိုတော့အာယုန်ကြီးမတူတော့လို့ဘာမတူတော့လို့ အာယုံချင်းမတူတော့လို့ပါဗျာအာယုံမတူတော့လို့ဒီဥမာကတိုင်းဆိုကြပါစို့ပထဝီကတိုင်းကိုပွားများအားထုတ်နေတဲ့သူတော်ကောင်းတယောက်တွေဒီမြေကတိုင်းဝန်းဒီသူ့ရဲ့ဒါကတိုင်းဝန်းအာယုံပဲကမ္မထအာယုံပဲဒါပေမဲ့ဒီဘက်ကဥပက္ခကမ္မထနဲ့ရောက်တော့ဆိုတော့တတ္တဝါကိုအာယုံပြုတာတတ္တဝါပညာကိုအာယုံပြုရတယ်အဲ့တော့ဟိုကပထဝီဆိုတဲ့မြေပညာကိုအာယုံပြုထားတယ်ဒီဘက်ကတတ္တဝါကိုအာယုံပြုတယ်ကမ္မထအာယုံကြီးမတူတဲ့အတွက်ကြောင့်ကတိုင်းကနေပြီးတော့ဥပက္ခကမ္မထကိုကူလို့မရအောင်ကတိုင်းနဲ့တတရဇံရောက်မှဥပက္ခကူမယ်ကူလို့မရအောင်ဘာနဲ့ပဲကူလို့ရတော့ မေတ္တာကရုဏာမုဒိတာနဲ့ပဲကုလို့ရမေတ္တာဒီတတ္တဝပညာကိုအောင်ပြုထားတယ်အဲ့တော့မေတ္တာနဲ့တတ္တဝပညာကိုအောင်ပြုပြီးတော့တတ္တရဇံရောက်တဲ့ပုဂ္ဂိုလ်ကမှဥပက္ခာကိုပွားများရင်ဒါဥပက္ခာသရုဒ္ဓဇံကိုရောက်ထို့တူပဲကရုဏာကရုဏာတည်တဲ့တတ္တဝပညာကိုအောင်ပြုထားတဲ့အတွက်ကြောင့်အဲ့တတ္တဝပညာကိုအောင်ပြုပြီးတတ္တရဇံရောက်တဲ့အခါကျမှဥပက္ခာကိုကုလိုက်သရုဒ္ဓဇံရောက်တယ်မုဒိတာနဲ့ထို့တူပဲတတ္တဝပညာကိုအောင်ပြုထားတဲ့အတွက်ကြောင့်ဒီမုဒိတာနဲ့တတ္တရဇံရောက်ပြီးတဲ့သူတော်ကောင်းတယောက်ကဥပက္ခာကိုကိုယ်စတုဒ္ဓဇံကို ရတယ်ပေါ့အဲ့တော့စတုဒ္ဒဇန်တကူလဲဆိုပေမဲ့သူဒီလည်းပဲတတ္တဝါပညာကိုအာရုံပြုနေတာပြောချင်တာဘာပြောချင်တာဆိုတော့ဟိုလက်လွတ်ရှုထားတာမဟုတ်ဘူးလို့ပြောချင်တာသူဒီဒီတတ္တဝါပညာကိုဥပက္ခာတိလည်းအာရုံပြုထားတယ်ဒါပေမဲ့အဲ့တတ္တဝပညာအပေါ်မှာစိတ်ဓာတ်ကတုံ့လှုပ်မသွားဘူးအညီအမျှထားနိုင်တယ်အဲတို့အတွက်ကြောင့်ကမ္မတက္ကပေါ့ဟောငါကချမ်းသာပါစေငါကဆင်းရဲဒုက္ခတွေကလွတ်ပါစေဘလို့ပဲငါကဆန္ဒတွေပတ္ထနာတွေစုတောင်းမှုတွေပြုနေပြုနေ သူ့ရဲ့ကံအလျောက်ပဲသူဒီဟိုဖြစ်မှာပဲလို့ဒီလိုမျိုးကံကိုကိုက စင်ကျင်လိုက်တဲ့အခါမှာကိုယ်စိတ်ကသူချမ်းသာသွားလို့လေပျော်ရွှင်ပြီးတော့ဝမ်းမြောက်သွားတယ်ဆိုတာမဖြစ်တော့သလိုသူဆင်းရဲဒုက္ခရောက်နေလို့လေကိုယ်စိတ်ထဲမှာဒုက္ခအနေနဲ့ခံစားမှုမရှိဘဲနဲ့အငြိမ်လေးပေါ့တကယ်ကိုညီတူညီများနေတဲ့စိတ်ဓာတ်ကငြိမ်ပြီးတည်ကြည်နေတာမျိုးဒါကိုဥပ္ပခါလို့ခေါ်အဲ့တော့ဥပ္ပခါဒီပြောချင်တာက အဲ့ဒါဂိမ်းမဆိုင်တာမျိုးတော့မဟုတ်ဘူးကဲထားအဲ့တော့ဒီညမှာပြောချင်တာကဒါဗြဟ္မဝိဟာရနဲ့ပတ်သက်လို့ဒီမြောက်ဗြဟ္မဝိဟာရ၄ပါးအကြောင်းပေါ့အဲ့တော့ဗြဟ္မဝိဟာရ၄ပါးကိုဦးဇင်းတို့တကယ်တတ္တဝါတွေကဟိုလိုလားကြတယ်မြတ်တဲ့မြင့်နဲ့မြတ်တဲ့အလုပ်ဆိုလူတိုင်းကတန်ဖိုးတာပဲမေတ္တာဆိုရင်တို့တကကြီးဒီကမကြီးပတ်ဝန်းကျင်မှာဒါနေ့စဉ်အောင်ကြားရတဲ့စကလုံးပါပဲမေတ္တာထားကြရမယ်အာမေတ္တာပို့ကြရမယ်ဆိုတဲ့စကလုံးတွေဒီဒါ ဟိုဘာဖြစ်လို့ဆိုတော့အင်မတန်ကောင်းတဲ့စကလုံးတွေအင်မတန်ကောင်းတဲ့အင်မတန်မုံမြတ်တဲ့အတွက်ကြောင့်ဒါလူတိုင်းကလည်းဟိုလိုချင်ကြတယ်သဘောကျတယ်ဒါပေမဲ့တကယ်မေတ္တာစစ်ဖြစ်ဖို့ဒါကြိုးစားရမယ်ဆိုတာကိုဦးဇင်းတို့ဓမ္မအတိပေးခြင်း ਨੇ နောက်တစ်ခုကတော့ကောင်းပြီအဲ့လိုပေါ့မေတ္တာကရုဏာမုဒိတာဥပက္ခဆိုဒီတရားတွေ ਨੇ မိမိတို့ကြိုးစားနေမယ်ဆိုရင်ဒီလောကကြီးဒီမငြိမ်းချမ်းစရာရှိအောင်မလားမရှိပါဘူးခင်ဗျာ ခုနပြောသလိုပေါ့ဦးဇင်းတို့ဟိုမေတ္တာရဲ့အတိတ်ပဲလေးကိုပဲကြည့်ပေါ့မေတ္တာရဲ့အတိတ်ပဲလေးကိုကြည့်လို့ကြည့်ခုနအကျိုးစီးပွားတွေကိုဒါဖြစ်ဖို့ရန်ဒါတောင်းတပေးနေမယ်အကျိုးစီးပွားမဲ့ဒီဆင်းရဲဒုက္ခတွေမရောက်ဖို့ရန်လည်းပဲတောင်းတပေးနေတဲ့မေတ္တာတစ်ခုပေါ့လူတစ်ယောက်ကိုဆိုကြပါစို့အဲနိုင်ငံတစ်ခုလူအဖွဲ့အစည်းတစ်ခုကိုချမ်းသာစေခြင်းနဲ့အာဆင်းရဲဒုက္ခတွေမရောက်စေခြင်းမူမတရားမှုတွေမဖြစ်စေခြင်းမူဆိုတဲ့ဒီစိတ်ဓာတ်တွေနဲ့အလုံးတော်နေကြမယ်ဆိုရင်တို့တကကြီးတွေတကမကြီးတွေအဲ့လိုလူတွေစုနေတဲ့အတိုင်းမှာ အဲ့လိုလူတွေစုနေတဲ့ဒီမြို့ရွာနိုင်ငံကဘာကြီးဒီမငိမ့်ညမ်းစရာရှိမလားမရှိတော့ဘူးဒါမေတ္တာဟောနောက်ကဦးဇင်းတို့ကရုဏာပေါ့ဟောကရုဏာဆိုတဲ့ထို့တူပဲဆင်းရဲဒုက္ခတွေရောက်နေကြတယ်ဆင်းရဲဒုက္ခရောက်နေတဲ့ပုံကိုကိုကြည့်ပြီးတော့အဲ့ဒါအဲ့ဆင်းရဲဒုက္ခဒုက္ခမုတ်ဆန်လူဒီရောက်နေတဲ့ဆင်းရဲဒုက္ခကိုဆင်းရဲစိတ်ချင်းရဲဆိုတဲ့ဒီဆင်းရဲဒုက္ခတွေကလွတ်မြောက်ပါစေဟောဒီစိတ်ဓာတ်ကလေးကျင်နာတနာတဲ့ကရုဏာတရားပေါ့သူတို့ဘုံမှာဆင်းရဲဒုက္ခရောက်နေတယ်နှလုံးသားကမခံနိုင်ဘူးတနာတယ်နောက်ဦးဇင်းတို့ ခုနလက္ခဏာတတပစ္စုပ္ပတ္ထပဋ္ဌာန်မှာဆိုဒီပိုင်းလေးတွေပေါ်ပေါ်လွင်လာလိမ့်မယ်မခံနိုင်ဘူးသိမခံနိုင်ဘူးသူတို့ဆင်းရဲဒုက္ခရောက်နေအောင်ကိုယ်စိတ်ထဲမှာဒီတိုင်းလက်ပိုက်ကြည့်မနေနိုင်ဘူးသူတို့ကိုဆင်းရဲဒုက္ခကလွတ်မြောက်စေခြင်းနဲ့အဲ့တော့ကိုကကာယကံနဲ့လွတ်မြောက်အောင်ကြိုးစားမယ်ဝစီကံနဲ့လွတ်မြောက်အောင်ကြိုးစားမယ်နောက်ဆုံးမှာခုနမနောကံနဲ့လွတ်မြောက်ပါစေဆိုပြီးတော့ဒါတောင်းတနေမယ်ဟောဒီလိုစိတ်ထားတွေတော့ကိုစီကိုစီမွေးနံပါတ်၄တခါကြီးဒီကမကြီးဦးစင်းတို့တန်တန်မှာဥစ္စာပရမမငြင်းကြရဘူးလား ငြိမ်းချမ်းရပါဘူး။ဦးဇင်းတို့စိတ်နှလုံးသားထဲမှာဒီဆင်းရဲဒုက္ခရောက်နေတဲ့ပုံကိုယ်တွေကိုလွတ်မြောက်စေခြင်းနဲ့ဆိုတဲ့စိတ်ဓာတ်ကလေးဖြစ်နေကုစုစိတ်ဓာတ်နဲ့အင်မတန်မှငြိမ်းချမ်းသလိုအဲခုနကိုကတကယ်ကိုဒီစိတ်ဓာတ်ကနှလုံးသားထဲမှာကိမ့်ပြီဆိုရင်ဘာပဲပြောပြောဦးဇင်းတို့ကာယကံဝစီကံဆိုတာဒီမနောကံကနေလာတာပဲတကယ်မနောကံထဲမှာဒီစိတ်ဓာတ်တွေဦးဇင်းတို့တို့တခါကြီးတခါမကြီးတွေနှလုံးသားထဲမှာကိမ့်အောင်နေပြီဆိုရင်အဲ့မနောကံတွေကတပြည့်ပြည့်နဲ့တခါရင့်ကျက်လာလို့ရှိရင်ကာယကံမြောက်ဝစီကံမြောက်ဟော အခုဆိုရင်တို့ကဘာပေါ်မှာဦးဇင်းတို့ဒီ pandemic ဖြစ်နေတယ်ဆိုကြဆိုအဒီကံယောဂါကြီးဖြစ်နေတဲ့အခါမှာဒီနှလုံးသားတကယ်ကျင်နာတတ်တဲ့နှလုံးသားရှိတဲ့လူတိုင်းလူတိုင်းဒီဘာလဲတော့ဝိုင်းဝန်းပြီးတော့ဒီကတ်ယောဂါကြီးကနေလွတ်မြောက်ခြင်းနဲ့ခံစားနေရတဲ့ပုဂ္ဂိုလ်တွေလည်းလွတ်မြောက်စေခြင်းနဲ့ဒီကယောဂါကြီးလည်းကဘာဝကနေအပြီးပိုင်းပျောက်ကွယ်သွားစေခြင်းနဲ့ဆိုတဲ့ဒီစိတ်ဓာတ်တွေနဲ့ဝိုင်းကြိုးစားနေတဲ့အခါမှာဒကာကြီးတွေဒကာမကြီးတွေကဘာပေါ်မှာကြီးတကယ် ဒီလိုမွန်မြတ်တဲ့စိတ်ထားရှိတဲ့ပုံကိုယ်တွေဒီကိုယ်စွမ်းအားဉာဏ်စွမ်းအားနဲ့ဒါဝိုင်းဝန်းပြီးတော့ဒါစောင့်ရှောက်ပြီးနေကြတာပဲဒါဘာလဲဆိုတော့ဒါကရုဏာကိုပြတာဘာကိုပြတာကရုဏာကိုပြပါတယ်ဗျာတရားပြတာကမ္ဘာမှာတို့စိတ်ဓာတ်ရှိတဲ့လူတွေအများကြီးပါပဲဟောအဲ့လိုစိတ်ဓာတ်ရှိတဲ့လူတွေအများကြီးပါပဲဆိုနောက်တခါအဲ့လိုစိတ်ဓာတ်ရှိတဲ့လူတွေအများကြီးအများကြီးဖြစ်လာခြင်းဒီဦးဇင်းတို့ကဘာကြီးအတွေ့ဒါကောင်းတဲ့လက္ခဏာဘာလက္ခဏာလဲတော့ကဘာကြီးအတွက်ကောင်းတဲ့လက္ခဏာပါဗျာ ဦးဇင်းတို့လူအတိုင်းဝိုင်းအတွက်တကယ်ကိုကောင်းတဲ့လက္ခဏာပဲအဲ့တော့ဒီလိုလူမျိုးတွေဒီလိုပုံကူတွေများများရှိခြင်းဦးဇင်းတို့ကိုယ်တိုင်ကဒီလိုပုံကူတွေဖြစ်အောင်ကြိုးစားမယ်ဒီလိုပုံကူတွေများများရှိနေခြင်းဒီဒါငြိမ်းချမ်းဖို့ရမယ်ငြိမ်းချမ်းခြင်းအတွက်အေးချမ်းခြင်းအတွက်တည်ငြိမ်ဖို့ရအတွက်အကြောင်းပဲလို့ဒီလိုလေဦးဇင်းတို့နားလည်ကြရအောင်ဒါကိုလေဦးဇင်းတို့ကိုယ်တိုင်ကျင့်သုံးသလိုဦးဇင်းတို့ရဲ့ပတ်ဝန်းကျင်တို့တက္ကະကြီးတွေတက္ကမကြီးတွေရဲ့ပတ်ဝန်းကျင်ကိုအားလုံးလက်ဆင့်ကမ်းပြီးတော့ဒါမျက်စိပွင့်နားပွင့်ဖြစ်အောင်ဒီသဘောတရားတွေကိုသူတို့ မြင်သာအောင်သိသာအောင်ဦးဇင်းတို့က sharing လုပ်လို့မျှဝေကြလို့ရှိရင်ဒါဒီအင်မတန်ကောင်းတယ်လို့ဒီလိုလဲဒါသဘောကျကောင်းပြီအဲ့တော့ဒါဓမ္မဝိရတာ၄ပါးပေါ့ဓမ္မဝိရတာဒီကခုနကရုဏာပြီးတဲ့အခါကျမုဒိတာခုနဝမ်းမြောက်တယ်တခါလေမှကျတော့ပြဿနာကဘယ်ကစတော့ဆိုတော့အဲ့မုဒိတာမဖြစ်နိုင်တာကစတယ်ဘာကစမုဒိတာမဖြစ်နိုင်တာကစပါတယ်ဗျာအဲဒကာကြီးဒကမာကြီးတွေဒါဒကာကြီးဒကမာကြီးလည်းဒါ ကိုတွေးတွေလည်းရှိရင်ရှိမှာပဲသို့မဟုတ်ကိုတွေးမဟုတ်တော့မှကိုယ့်ကပတ်ဝန်းကျင်မှာလည်းပဲဒါတွေရှိမှာပဲအဲမုရိဒာမဖြစ်နိုင်ဘူးအဲ့တော့မုရိဒာမဖြစ်နိုင်တာအစတယ်ဒီကလေးမှာဆိုကြပါစို့ဟိုဘေးအိမ်ကကလေးဟိုအထက်တန်းဆောင်ဝဲအောင်းသွားတယ်ကိုကလေးမအောင်တာကအကြောင်းမဟုတ်ဘူးကိုကလေးမအောင်တော့ကတော့ကြာသေးတယ်ဘေးအိမ်ကကလေးဆောင်ဝဲအောင်းသွားတာ ਨੇ ကိုကဘာဖြစ်သွားလဲ အဲ့အိမ်နဲ့တခါလဲစကားမပြောနိုင်တော့ဘူးဟုတ်ပလားမခေါ်နိုင်မပြောနိုင်တော့ဘာဆိုင်လို့တော့တို့တကိုက်ကြီးတကိုက်ကြီးစဉ်းစားကြည့်ရိုးရိုးလေးပဲဘာမှမဆိုင်ဘူးတကယ်တော့သူကိုယ့်အိမ်ကကိုယ့်အိမ်နာကကလေးတယောက်ဒါအထက်တန်းဆောင်မွဲတကူအောင်သွားတယ်ဒါဝမ်းမြောက်လိုက်ရင်အင်မတန်မှဟိုငြိမ့်ညံ့သွားမှာပဲဒါပေမဲ့အဲ့ဒါဝမ်းမမြောက်နိုင်ဝမ်းမြောက်နိုင်တဲ့အပြင်မကောင်းနိုင်မပြောနိုင်စိတ်ထဲမှာဘလို့မှဒါဟိုဒီမုဒိတာပေါ့ တရားနေပါတဲ့အခါကျတော့ခြေထဲမှာမလုံးမမနေနိုင်တော့မနေနိုင်တော့နံပါတ်1သူကိုယ်တိုင်ပူလောင်ပါမယ်နံပါတ်2သူ့ရဲ့အဲ့ဒီဟိုဆက်ဆက်တဲ့ပုံကိုယ်တွေဒီဘာဖြစ်လာတော့အဲ့ပုံကိုယ်တွေနဲ့စကားမပြောဘူးအာပုံမှန်အခြေအနေမျိုးမရှိတော့ဘူးဆက်ဆံရေးကဆိုတဲ့အခါကျတပြေးပြေးနဲ့လူ့အတိုင်းမှာဘာလို့ဆိုအဲအကြောင်းနေထင်လာဘာတွေထင်လာတော့အဲအကြောင်းတွေထင်လာပါတယ်ခင်ဗျာအဲအဲအကြောင်းတွေကကြီးမလာတဲ့အခါကျဘာဖြစ်တော့တခါကြီးအဲအကြောင်းတွေများလာလို့ကြီးဘာဖြစ်တယ်အကွဲအပြဲတွေများကုန်ပြီဘာတွေများကုန် အကွယ်အပြဲတွေများလာပါပြီဗျာအကွယ်အပြဲတွေများလာပြီဆိုရင်ဒကာကြီးဒကာမကြီးစီးလုံးမှုတွေဘာဖြစ်သွားတော့ရော့သွားပြီနည်းသွားပြီဘာတွေနည်းသွားစီးလုံးမှုတွေနည်းသွားပါပြီဗျာအဲ့တော့စီးလုံးညီညွတ်မှုမရှိရင်ဦးဇင်းတို့ဟိုဓမ္မပဒမှာတော့ဘုရားရှင်ကဘာဟောတာလဲဆိုတော့သမက်ကာနတဘောသူခောတဲ့ဟောသမက်ကာနညညစ်သူတို့ဤတဘောအကျင့်သည်သူခောချမ်းသာတယ် သမက်ကာနံညီညွတ်သူတို့ဤတပေါ်အကျင့်သည်သူကိုချမ်းသာတယ်ဘလို့ပုဂ္ဂိုလ်ရဲ့အကျင့်ကချမ်းသာတာညီညွတ်သူတို့ရဲ့အကျင့်သည်ချမ်းသာတယ်ဘလို့ပုဂ္ဂိုလ်ရဲ့အကျင့်ကချမ်းသာတော့ညီညွတ်သူတို့ရဲ့အကျင့်သည်ချမ်းသာပါတယ်ဗျာညီညွတ်သူတို့ရဲ့အကျင့်ဒီချမ်းသာတယ်အဲ့တော့စောစောကမေတ္တာခဏတာကရုဏာခဏတာအခုဒီနေရာမှာမုဒိတာတစ်ခုနဲ့ပဲတို့တခိုက်ကြီးတက္ကမကြီးကြီးမုဒိတာမဖြစ်နိုင်ခြင်းဒီပင်လျင် ကွဲပြားခြင်းကိုဖြစ်စေနိုင်ဘာကိုဖြစ်စေနိုင်လဲကွဲပြားခြင်းကိုဖြစ်စေနိုင်ပါတယ်ဗျာကွဲပြားခြင်းကိုဖြစ်စေနိုင်ရင်ညှဉ်းညွတ်မှုတွေဆုံးရှုံးသွားပြီဘာတွေဆုံးရှုံးသွားပြီညဉ်းညွတ်မှုတွေဆုံးရှုံးနိုင်ပါတယ်ဗျာညဉ်းညွတ်မှုတွေဆုံးရှုံးသွားပြီဆိုလို့ရှိရင်ဘာဖြစ်တော့မညင်ညွတ်တော့မညင်ညွတ်တော့ရင်ခုနဘုရားရှင်ကဘုရားကဟောတာတဲ့ညင်ညွတ်သူတို့ရဲ့အကျင့်ဒီချမ်းသာတယ်။ဟုတ်ကောမညင်ညွတ်တော့မညင်ညွတ်တို့မညင်ညွတ်သူတို့ရဲ့အကျင့်ဒီဘာဖြစ်မလို့တစ်ဖက်ကဥစဉ်တို့ပြန်လှည့်ပြောရင်ဘယ်လိုပြောမလဲ ညီညွတ်သူတို့၏အကျင့်သည် ချမ်းသာတယ်။ဟောကောင်းပြီ။မညီညွတ်သူတို့၏အကျင့်သည်ဆင်းရဲပါတယ်ဗျာ။ဒါပဲမညီညွတ်သူတို့၏အကျင့်သည်ဆင်းရဲမှာပဲ။ဟုတ်ပြီနော်။အဲ့တော့ဦးဇင်းတို့ကိုယ်ပတ်ဝန်းကျင်ကိုယ်အတိုင်းဝိုင်းကိုကြည့်။ငါတို့အတိုင်းဝိုင်းမှာမညီညွတ်တော့ဘူး။ညီညွတ်မှုတွေနည်းသွားပြီ။စီးလုံးမှုတွေမရှိတော့ဘူးသူသိကြတယ်။ငါတို့ဒီဆင်းရဲမှုရံကိုဥတည်သွားပြီ။ဘာကိုဥတည်သွားပြီ။ဆင်းရဲမှုကိုဥတည်နေပါတယ်ဗျာ။ဒါမိမိတို့ရဲ့အတိုင်းဝိုင်းဒီသူနဲ့တစ်ချက် တဆင့်ဆက်ပြီးကြည်လိုက်ကျဲလိုက်အာငါတို့ရဲ့မြို့နယ်ငါတို့ရဲ့ရက်ရွာငါတို့ရဲ့နိုင်ငံစီးလုံးမှုတွေအားနည်းသွားပြီဆိုရင်အဲ့ဒါဘယ်ကိုဥတည်နေမှာတော့စင်ရမှုဥတည်ပါစင်ရမှုရန်ဥတည်နေပြီလို့ဒီလိုသဘောကျပြီးကိုစီကိုစီကမကွဲပြားအောင်ဒါကြိုးစားရမယ်ညီညွတ်အောင်ကြိုးစားရကောရမှုတွေကိုကွဲပြားစေတတ်တဲ့အကြောင်းအရာတွေကိုတတ်နိုင်တဲ့လောက်ရှောင်ချပြီးတော့ညီညွတ်ဖို့ရန်ဥတည်ရ အဲ့ညင်ညွတ်ဖို့ရန်ဥဒေတဲ့အပိုင်းမှာအခုဒီမြမဝိရတာ၄ပါးဒါ၄ပါးလုံးရှိနေတော့ဒါအထူးပြောစရာမလိုဘူးပေါ့ဒါကရှင်းရှင်းလေးပဲနောက်ဆုံးဒီထဲမှာအခုပြောနေတဲ့အခုမေတ္တာကရုဏာပြီးတော့ဥပမုဒိတာနဲ့ဦးဇင်းတို့ဒါဥတေပြီးပြောတော့မုဒိတာတရားလေးမွေးလိုက်ကြပါဘာလေးမွေးရမလဲမုဒိတာတရားတွေမွေးလိုက်ကြပါဗျာမုဒိတာတရားလေးမွေးနိုင်လိုက်တာနဲ့ဦးဇင်းတို့ဒီကိုယ်ပံဝန်းကျင်နဲ့အလိုလိုကိုယ်စီတသားတဲ့အသားကြမသွားနိုင်ဘူးလားကြနိုင်ပါလေဗျာနားကြသွားရင်အဲကြောင်းတွေမရှိတော့ဘူး ကွဲမှုတွေမရှိတော့ဘူးကွဲပြားမှုတွေဒါယော့သွားမယ်ကွဲပြားမှုတွေမရှိတော့ကွဲပြားမှုတွေမရှိတာနဲ့တပြိုင်တည်းညီညွတ်မှုတွေစီလုံးမှုတွေဒါနောက်ကတွဲပါလာကွဲပြားခြင်းနဲ့ညီညွတ်မှုဆိုတာစီလုံးမှုဆိုတာကဦးဇင်းတို့ကဒါကတ်နေတာပဲပန်းနဲ့ကောင်းလို့ပါပဲပန်းနဲ့ကောင်းလို့ပဲဆိုတော့ကတ်နေတယ်ညီညွတ်မှုရှိနေရင်ကွဲပြားမှုမရှိတော့အဲကွဲပြားမှုတွေရှိနေရင်ညီညွတ်မှုမရှိတော့အဲ့တော့ဦးဇင်းတို့ကမုဒိတာပွားလိုက်နာနာနဲ့ကွဲပြားမှုတွေဒါ ရော့ကြသွားကွဲပြားမှုတွေရော့ကြသွားရင်တစ်ဖက်ကစီးလုံးမှုဆိုတာလို့လို့ဘာဖြစ်လာမလဲပါလာစီးလုံးမှုတွေပါလာမယ်ညီညွတ်မှုတွေပါလာမယ်ဆိုရင်ဒါဥစဉ်တို့ဒါဘုရားဟောဒေသနာနဲ့ကိုသွားမညီဘူးလားညီပြီတမက်ကာနံတဘောသူခောတခါကြီးဒီကဲပါဠိလေးအားရအောင်ပေါ့လေရအောင်စိုးကြည့်တမ်းပါတမက်ကာနံတဘောသူခောဗါလဲတော့တမက်ကာနံသူခောတမက်ကာနံတဘောသူခောဗါလဲတော့ သမဂါနံတဘောသူဘောဟုတ်ပလားသမဂါနံညီညွတ်သူတို့ဤတဘောအကျင့်သည်ဒုက္ခချမ်းသာတယ်ဟောဒီစကားလုံးလေးတစ်ခုတည်ဦးဇင်းတို့အင်မတန်မှဒါဘုရားဒေသနာတွေကနေဒါထုံနှုတ်ပြီးတော့အင်မတန်မှဒါတန်ဖိုးရှိတယ်ညီညွတ်သူတို့ရဲ့အကျင့်ဒီချမ်းသာတယ်ဒါကြောင့်မလို့ညီညွတ်ဖို့အရေးကိုမုဒိတာတရားတွေလည်းပွားများနိုင်ဖို့မလိုဘူးလား လူတွေဒါဗြဟ္မဥရတာ၄ပါးနဲ့ပတ်သက်လို့ဒီခါလေးမှကြတော့ခုနဟိုဥပက္ခာဆိုတာလေဒါမွေးမြူရတာပဲမုဒိတာပြီးတော့ဥပက္ခာတစ်စစ်တဲ့ဥပက္ခာခုနစိတ်တက်ကခုနလို့ပေါ့မလို့ရအောင်ဒီခါလေးမှဟိုဝမ်းမြောက်တယ်ပေါ့ဝမ်းမြောက်တယ်ဆိုတာခုနလိုဦးဇင်းတို့ပြောသလိုပေါ့ပတိသောမနတဖြစ်တယ်ဝမ်းမြောက်တယ်ဆိုတာကုသိုလ်နဲ့လည်းဖြစ်တယ်အကုသိုလ်နဲ့လည်းဖြစ်တာပဲကဲထားပေါ့ဒါမှန်ပဲထားကြအောင်သူကအဲ့ဝမ်းမြောက်တယ်ဆိုရင်ဒီမုဒိတာမှာဦးဇင်းတို့ကရုဏာမေတ္တာပဲဖြစ်ဖြစ်ကရုဏာပဲဖြစ်ဖြစ်မုဒိတာပဲဖြစ်ဖြစ် ပထမဇန်ဒုတိယဇန်တတိယဇန်ဆိုတော့အဲ့မှာသူကတတိယဇန်ဒီကဒုက္ခပါတယ်ချမ်းသာချမ်းသာလဲဆိုရင်စိတ်တက်ကချမ်းသာသွားတယ်ဆိုနည်းနည်းလေးတော့သူကဟိုငြိမ်သက်မှုကိုယော့တာပေါ့အဥပက္ခဇတ်တော့သူကချမ်းသာမှုမပါချမ်းသာမရှိတော့ဥပက္ခဆိုတဲ့ဒီခံစားမှုကအလဲလက်ခံစားမှုကအလဲလက်ဖြစ်တဲ့အတွက်ကြောင့်သူကြတော့ပူပြီးတော့ငြိမ်သက်မှုကိုပေးငြိမ်သက်မှုကိုပေးဒီဘက်ကဟိုကရုဏာနဲ့တနည်းအားဖြင့်မုဒိတာနဲ့ရထားတဲ့ဒီ ဇံကြတော့တတရဇံအမြင့်ဆုံးရအောင်တော့သူ့မှာဒုက္ခလေးရှိတယ်ဒုက္ခဆိုရင်ချမ်းသာမှုလေးဒီစိတ်ကိုချမ်းသာတယ်ဆိုရင်ကိုနည်းနည်းလေးသူကချမ်းသာမှုပေါ်မှာတော့ feeling တစ်ခုရှိတာပေါ့အဲ့ခါကျနည်းနည်းလေးယော့နည်းနည်းလေးယော့ငြိမ်သက်မှုယော့တာပေါ့အဲဥပ္ပခါကျပို့ပြီးတော့ငြိမ်သက်အဲ့တော့ဦးဇင်းတို့ဒီဥပ္ပခါဘာဝနာဆိုထို့သူပဲသူကခုနဆင်းရဲဒုက္ခရောက်နေလို့ပဲဖြစ်ဖြစ်ဟိုပြည့်စုံနေတယ်ချမ်းသာနေလို့ပဲဖြစ်ဖြစ်အဲ့ဒီအပေါ်မှာအဲ့ဒီတတ္တဝါတွေကိုမြင်လိုက်တဲ့အခါမှာစိတ်ကအငြီးလေးထားတာ ငြိမ်ငြိမ်နေပဲသူကလှုပ်ရှားမှုမရှိလှုပ်ရှားမှုမရှိတဲ့အခါကျတော့ခုခေတ်ဆိုရင်တော့ဦးဇင်းတို့ဘယ်လိုပြောမလဲဆိုတော့ခံစားချက်တွေကိုတိတ်ပြီးမဖော်ပြဘူးဒါမြင်သာတဲ့စကားလုံးနဲ့ပြောတာဥပက္ခကိုရည်ညွှန်းပြောတဲ့စကားလုံးတော့မဟုတ်ဘူးဥမာဆိုကြပါစို့ကိုအောင်မြင်နေအောင်မြင်နေပဲတိတ်ပြီးတော့ဘေးကနေမျက်မှောက်မျက်တောင်မွေးဆူလောက်အောင်အဟွာမလုပ်ဘူးပေါ့ဟိုခံစားချက်တွေကိုမပြတခါလေမှကိုကဆုံးရှုံးသွားတယ်ကြာရှုံးသွားတယ်သို့မဟုတ်အဲ့လိုဖြစ်တဲ့အခါမှာလည်းတိတ်ပြီးတော့ဟာတခါလေဟိုညှို့ညှို့မိုင်းမိုင်းနဲ့ဒီလိုမျိုးမပြဘူး ဒါဒီဥပ္ပခါရဲ့ပေါ့ဒီဥပ္ပခါကတော့ပို့ပြီးတော့အစဉ်တန်းမြင့်နေအဲ့ဥပ္ပခါတရားထားနိုင်တော့ပို့ပြီးတော့လောကကြီးကတည်ငြိမ်မှုရှိတာဘာဖြစ်လာလဲတည်ငြိမ်မှုရှိလာပါလေဖြစ်လာအဲ့ဒီကပို့ပြီးတည်ငြိမ်မှုရှိတယ်အတဒီလူအတိုင်းဝိုင်းဒီပို့ပြီးတော့ငြိမ်းချမ်းလာမယ်အဲ့ဒါလိုလဲတာသဘောကျမယ်ကောင်းပြီအဲ့တော့ဦးဇင်းတို့ဒါမေတ္တာရဲ့သဘောကနေပြန်ပြီးတော့သွားကြရအောင်လက္ခဏာတတပြည့်စုံပဋ္ဌာန်ပဋ္ဌာန်ပိုင်းလေးဦးရအောင်အဲ့တော့ဦးဇင်းတို့ခုနပြောခဲ့တယ်ပေါ့မေတ္တာဒီနှမျိုးရှိတယ်ခုနဟိတဒုက္ခ ဟိတဒုက္ခကမပတ္ထနာမေတ္တာဟိတဒုက္ခကမပတ္ထနာမေတ္တာအကျိုးစီးပွားချမ်းသာကိုရဖို့ရန်တောင်းတတဲ့မေတ္တာနောက်တကအဟိတဒုက္ခနာဂမနာပတ္ထနာမေတ္တာအကျိုးစီးပွားမဲ့စင်းရဲတွေကိုရောက်မလာဖို့ရန်တောင်းတတဲ့မေတ္တာဆိုဒီလိုမေတ္တာနှမျိုးရှိတယ်လို့ဒီလိုတော့ဥစဉ်တို့သဘောကျရတယ်အဲ့တော့ဒီညမှာဥစဉ်တို့မေတ္တာနဲ့ပတ်သက်လို့ခုနလက္ခဏာတ္တပစ္စုပ္ပတ္တပဋ္ဌာန်တွေကိုတစ်ချက်သွားကြရအောင် နောက်တဲ့အခါကျတော့ဦးဇင်းတို့ဘာရှိတုံးဆိုတော့မေတ္တာမှာပထမလက္ခဏာတဲ့လက္ခဏာဆိုတာကတော့ဟိုသူ့ကဒီကိုယ်ပိုင်ပေါ့အခြားအခြားဟိုဗြဟ္မဝိဟာရတရားတွေနဲ့မတူညီတဲ့ကိုယ်ပိုင်လက္ခဏာပေါ့အဲ့ဒါဘာလဲဆိုတော့ဟိတာကာရပုတ္တိလက္ခဏာမေတ္တာဟိတာကာရပုတ္တိလက္ခဏာမေတ္တာဘာပြောတာလဲဆိုတော့တတ္တဝါတို့ရဲ့အကျိုးစီးပွားကိုကျင့်သောအချင်းရာအဖြစ်ဖြစ်သောလက္ခဏာ ဩမေတ္တာရှိတယ်မရှိဘူးဆိုတာကိုတို့တကကြီးဒီကမကြီးလောကမှာလိုက်ပြီးတော့ရှားနေကြမလို့ဘူးကိုတဏှာကကြည်လိုက်ရင်သိတယ်ဒီပုဂ္ဂိုလ်မှာမေတ္တာရှိသလားမရှိသလားဆိုသူ့ရဲ့ကာယကံမှုသူ့ရဲ့ဝစီကံမှုသူ့ရဲ့မနောကံကတော့ကိုကမမြင်နိုင်ဘူးထားပေါ့သို့တော့မြင်လာတာကကာယကံဝစီကံသူ့ရဲ့ကာယကံဝစီကံတွေကိုကြည်လိုက်လို့ကြီးသူဒီတတ္တဝါတွေရဲ့အကျိုးစီးပွားကိုတကယ်ဖြစ်ကျင်နေသလားသူ့ရဲ့အပြောဆိုကြောင့်အဲသူ့ရဲ့ ဟိုအလောက်အကိုင်းကြောင့်တတ္တဝါတွေအကျိုးစီးပွားဖြစ်စေသလားဒါလေးကို ကြည့်လိုက်လို့ရှိရင်သူ့မှာဘယ်လောက်မေတ္တာရှိတယ်မရှိဘူးဆိုတာဦးဇင်းတို့မသိနိုင်ဘူးလားသိနေပါတယ်ခင်ဗျာဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲဟိုဗဇက်ကဘောဝစီကံမြောက်တော့ပြောတယ်မေတ္တာတွေမေတ္တာတွေပွားမယ်ပြောတယ်ဒါပေမဲ့သူ့ရဲ့အလောက်အကိုင်းကိုကြည့်လိုက်မယ်တတ္တဝါတွေအကျိုးစီးပွားကိုမဖြစ်စေဘူးတတ္တဝါတွေကိုဆင်းရဲဒုက္ခရောက်အောင်ဒါကြိုးစားနေတယ်အာထုတ်နေတယ်လောက်ရက်တွေကိုမြင်နေတယ်ဆိုလို့ရှိရင်ဒါမေတ္တာတကယ်ရှိတယ်လို့ပြောရမလား ပြောလို့မရအောင်ဒါမေတ္တာတကယ်ရှိတယ်လို့ပြောလို့မရအောင်အဲထို့လိုပဲတစ်ဘက်ကပြန်ကြည့်ခုနပုဂ္ဂိုလ်တူတယောက်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်သူ့ရဲ့လုံရက်ကိုကြည့်လိုက်လို့ရှိရင်ဗဇက်ကထုတ် ပြောခြင်းမှပြောမယ်ဒါပေမဲ့သူ့ရဲ့လုံရက်ဒီတတ္တဝါတွေကချမ်းသာဖို့ကြီးပွားဖို့အကျိုးရှိဖို့ဒါကိုဥတည်ပြီးတော့သွားနေတယ်ဆိုရင်ဒီပုဂ္ဂိုလ်မှာဘာရှိနေတာတော့မေတ္တာရှိနေပါလားဗျာမေတ္တာရှိနေတယ်မေတ္တာဓာတ်တွေသူ့နှလုံးအိမ်မှာကိန်းအောင်နေတယ်ဒါမျိုးဦးဇင်းတို့ကဒါနားလည်လို့ရတယ်အဲ့တော့မေတ္တာရှိရင်မေတ္တာရှိတဲ့ပုဂ္ဂိုလ်တွေကမေတ္တာဆိုတာဒါရည်လိုပဲ ခုနဟိုဘက်ကဒေါသဆိုတာကအမီးလိုပဲပူလောင်တယ်မေတ္တာဆိုတာကဟိုအင်မတန်အေးချမ်းတယ်ပေါ့ဟိုတို့တခါကြီးတွေငငယ်ကဒီတခါကြီးတွေအသက်ရွယ်ဆိုရင်တော့ဗါတဲ့တော့မေတ္တာဆိုတာဘာညာဆိုတာရှိတယ်မလားတခြင်းတော်မဟုတ်ဗလားဟိုစမ်းချောင်းလို့ဘာလို့ညာလို့ဒါတွေတခါကြီးတော့သိမှာပဲဟုတ်ဗလားဦးဇင်းတို့ဘုန်းကြီးညာဒါတခြင်းဆိုရင်ဒါဝင်းင်းချောင်းအရာကဘုံကမကြပြန်ဟုတ်ဗလားကဲထားပေါ့အဲ့တော့မေတ္တာဆိုတာကဘာဖြစ်တော့ အေးချမ်းတဲ့သဘောရှိတယ်မေတ္တာရည်ချမ်းတဲ့ပပြိုင်အေးချမ်းသွားတာအဲ့တော့ပုဂ္ဂိုလ်တစ်ခုတစ်ယောက်ကိုဦးဇင်းတို့လှမ်းကြည့်လိုက်မယ်ဒီပုဂ္ဂိုလ်ဒီမေတ္တာတက်အာကောင်းဤအာမကောင်းဤဟောသူ့ရဲ့အလုတ်ကံကိုကြည့်ပြီးတော့ဦးဇင်းတို့မသိနိုင်ဘူးလားသူ့ရဲ့ကာယကံသူ့ကိုယ်စီကံကိုကြည့်ပြီးဦးဇင်းတို့သိနိုင်သိနိုင်ရင်ဒီလိုဒီပုဂ္ဂိုလ်ဒီမေတ္တာမရှိဘူးဆိုမေတ္တာမရှိတဲ့ပုဂ္ဂိုလ်ဒီစန့်ကျင်ဘက်ဘာဘာအာကောင်းနေလဲဒေါသတရားတွေအာကောင်းနေမယ်မကျေနပ်ချက်တွေအာကောင်းနေမယ် အာဖြက်စည်းလိုတဲ့စိတ်တွေအားကောင်းနေမယ်ဆိုတော့ဒါပူလောင်မှာပဲအဲ့မုတ်ကုန်နဲ့ဦးဇင်းတို့ကနိနိကက်ကက်သွားပြီးတော့ကြိုးစားပြီးနေမယ်ဆိုရင်ဘာတွေကူးလာမလို့အပူတွေကူးလာပါအပူတွေကူးလာမယ်ဟောတစ်ဖက်ကမေတ္တာအားကောင်းတယ်ပုဂ္ဂိုလ်တူတယောက်မေတ္တာအားကောင်းတယ်အားကောင်းရင်အဲ့မေတ္တာအားကောင်းတဲ့ပုဂ္ဂိုလ်ဒီသူ့ရဲ့စိတ်နှလုံးကိုပါအေးချမ်းနေမှာပဲအေးအဲ့ပုဂ္ဂိုလ်နဲ့မိမိတို့ကနိနိကက်ကက်နေမယ်ကြိုးစားပြီးတော့အဲ့ပုဂ္ဂိုလ်နဲ့သာသတာဖြစ်နေရင်အဲ့ပုဂ္ဂိုလ်အနာမှာမိမိတို့နေရရင်မိမိတို့လည်းပဲအဲ့အေးချမ်းမှုတွေမကူးဆက်ဘူးလားကူးဆက်နိုင်ပါတယ်ခင်ဗျာ ကျူးတက်နိုင်တယ်ဒါဟိုတစ်ဘက်ကပြောပြီးသားစကားလုံးလေးပေါ့လေမေ့ရင်လည်းမေ့သွားမှာဆိုတော့ပြန်ပြောတာပေါ့ဟုတ်ပလားဒကာကြီးဒကာမကြီးအဲ့ဒါမိမိတို့မှာသားတွေသမီးတွေကုစုမြေးတွေလည်းရရနေကြမှာမြေးတွေပါတွေမြေးတွေမြစ်တွေရနေတယ်အဲ့ဒါကြည့်ပေါ့ငါနာမှာငါသားသမီးတွေမြေးတွေကဝိုင်းဝိုင်းလဲနေသလားဟုတ်ပလားဒါမှမဟုတ်ငါနာမကတ်ဘူးလားအဲ့ဒါတော့ကိုယ့်အကူမသိနိုင်ဘူးလားသိနိုင်ပါလေဗျာနိုင်တယ်သိနိုင်လို့အကယ်၍ငါနာသိမကတ်ဘူးဆိုရင်တော့ငါဘာပြောင်းရမလဲမေတ္တာနဲ့ မေတ္တာနဲ့စူဘူးချိန်မောင်းတာတွေကိုငါလျှော့ပြီးတော့မေတ္တာလေးငါအားကောင်းအောင်ပြန်ပြောင်းမလို့ဒီလိုကြိုးစားရမယ်ဟုတ်ပလားအဲ့ဒါဆိုရင်အလိုလိုဝိုင်းဝိုင်းလေလာမှာပဲဟုတ်ပလားအထီးကြမဖြစ်တော့ဘူးဟောကဲကောင်းပြီဒါဒါမေတ္တာကြောင့်ကဲအဲ့တော့ပြန်ပြောအောင်မေတ္တာဆိုတာဟိတကာရပုတ္တိလက္ခဏာမေတ္တာပဲတတ္တဝါတွေရဲ့အကျိုးစီးပွားကိုကျင့်သောအချင်းအဖြစ်ဖြစ်ခြင်းလက္ခဏာဟောဒါမေတ္တာကလက္ခဏာဒီလိုသဘောပေါက်ရဒါမေတ္တာရှိမရှိကိုခံမှန်းလို့ရပြီနောက်တစ်ခု ဟိတုပတဟာရရတာဟောသူကလုပ်ငန်းကိစ္စမေတ္တာဒီဘလို့လုပ်သလိုမေတ္တာကနလက္ခဏာသဘောလက္ခဏာဒီသဘောသဘာဝမေတ္တာရဲ့သဘောသဘာဝကတတ္တဝါတွေရဲ့အကျိုးစီးပွားကိုကျင့်ခြင်းဆိုတဲ့သဘောလက္ခဏာရှိတယ်ဟောခုတခါကျတော့ဒီသူကလုပ်ငန်းကိစ္စမေတ္တာဒီဘာတွေလုပ်တော့မေတ္တာဆိုတာကတတ္တဝါတို့ရဲ့အကျိုးစီးပွားကိုကတ်ဆောင်ခြင်းကိစ္စတတ္တဝါတို့ရဲ့အကျိုးစီးပွားကိုလှုပ်ဆောင်ခြင်းကိစ္စရှိတယ်ဟောအဲ့ဆိုလို့ရှိရင်ခုနဥစ္စာကသဘောတဘာဝမေတ္တာရဲ့သဘောတဘာဝအခုဥစ္စာကျတော့ သူ့ဒီမေတ္တာရှိနေပြီဆိုဒီမေတ္တာကလုတ်တယ်မေတ္တာနဲ့လုတ်တဲ့အလုပ်ဒီတတ္တဝါတို့ရဲ့အကျိုးစီးပွားကိုပဲဒါလုတ်နေတာအကျိုးစီးပွားကိုလုတ်ချင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်ဒါဟိုကိစ္စပေါ့ဒါဒုတိယတစ်ဖက်ပေါ့အဲ့တော့တုံးလေးတစ်လုံးလို့ဒီမေတ္တာကိုလေးဘက်ကလှည့်ကြည့်ပါဆိုနံပါတ်1မေတ္တာရဲ့သဘောတဘာဝနံပါတ်1မေတ္တာရဲ့လုပ်ငန်းကိစ္စအော်နံပါတ်3နံပါတ်3ကျတော့ဆိုပစ္စု ပဋ္ဌံတဲ့ပြစ္စုပဋ္ဌံကဘာပြောတာလဲဆိုတော့ဒီနေရာမှာကျတော့အာဂါတဝိနယဝိနယပြစ္စုပဋ္ဌာနာ အာဂါတအညိုတေးတွေယံညိုးတွေအဲ့တော့ဘာဖြစ်တော့ယံညိုးကိုပယ်ဖြောက်တတ်တာဝိနယဆိုတာပယ်ဖြောက်တာ။အိုးဦးဇင်းတို့မာမာတိဗရဏသုံးပါဆိုတခါကြီးဟိုရဘူးမှာပေါ့ဝိနယလောကီအဘိဇာဒေါမနတ်ဟောဝိနယပယ်ဖြောက်ရတယ်ဗါတဲ့လုံးလောကမှာအဘိဇာဒေါမနတာအဘိဇာဆိုတဲ့လူချင်းတတ်မဲ့မှုဒေါမနတာဆိုတဲ့နှလုံး မတရားမှုတွေကိုဝိနေယပယ်ဖြောက်ရဤတရားအထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒါခုဒီမှာလည်းအဲ့လိုပဲအာဂါတဝိနေယအာဂါတဆိုတဲ့အညိုးအတေးတွေရံညိုးတွေကိုဝိနေယဘာလို့ရတော့ပယ်ဖြောက်ခြင်းဆိုတဲ့သူကပြစ္စုပ္ပတ္ထံရှိတယ်ပြစ္စုပ္ပတ္ထံဆိုတာဘာတော့ပြစ္စုပ္ပတ္ထံဆိုတဲ့သဘောကဒီမေတ္တာကမ္မထံကိုယူပွားသုံးသက်ဆင်ကျင်နေတဲ့သူတော်ကောင်းရဲ့ဉာဏ်မှာရှေ့ရှုထင်လာ။ဟောမေတ္တာဆိုတာဘယ်လိုတော့ဟောစဉ်းစားလိုက်တဲ့အခါမှာအော်မေတ္တာဆိုတာ အညိုးအတေးရံညိုးတွေကိုပယ်ဖြောက်တဲ့သဘောပါလားလို့အဲ့ဒီသူတော်ကောင်းမေတ္တာကိုစင်ကြီးနေတဲ့မေတ္တာအကြောင်းကိုတွေးတော်နေတဲ့ကြံစနေတဲ့ပွားများနေတဲ့သူတော်ကောင်းရဲ့ဉာဏ်ထဲမှာထင်ရှားလာတာပေါ်လာတာပေါ့ဉာဏ်ထဲမှာရှေ့ရှုထင်းလာတာအော်မေတ္တာဆိုတာအာဂါတဆိုတဲ့အညိုးအတေးတွေရံညိုးတွေကိုပယ်ဖြောက်တဲ့သဘောပါလားဟုတ်ပလားဒါဉာဏ်မှာရှေ့ရှုထင်တာအဲ့တော့တို့တကကြီးဒီကမကြီးတွေဒါလည်းပြန်ကြည့်ပေါ့ ဦးဇင်းတို့လောကမှာတခါလေးမှာဒါကြောင့်မလို့ထင်ရှားတယ်ဆိုတော့ပုဂ္ဂိုလ်ဒုတိယနှံ့ရင်ဒီပုဂ္ဂိုလ်ဒီမေတ္တာဓာတ်ကောင်းလားမကောင်းလားဒါဘယ်လိုသိနိုင်လို့အဲ तू ကကြည့်လိုက်လို့ရှိရင်သူ့မှာအညို့တွေတွေများတယ်ငါမေတ္တာတော့ထားတယ်ကွာဒါပေမဲ့ဘယ်ကောင်တယောက်ကိုတော့ငါဘယ်လို့မှမကျေနပ်နိုင်ဘူးဟုတ်ပလားအဲ့ဒါတော့ဘယ်လို့မှမရဘူးလို့ဆို तू က तू ကအဲ့ဒါဆိုရင်သူ့မှာဒါဒီအာဃာတဝိနယဆိုတဲ့သဘော အာဂာဏဆိုတဲ့ယံညိုးတွေကိုဝိနည်းပဲ့ဖြောက်ခြင်းဆိုတဲ့သဘောသူတဏ္ဍာမှာကင်းအောင်သလားမကင်းအောင်ဘူးလားမကင်းအောင်ပါဘူးဗျာမကင်းအောင်မကင်းအောင်တကယ်မေတ္တာစိတ်ကဘလို့ညံထဲမှာထင်လာမလို့အာကြည့်လိုက်စမ်းဘသူ့ဝင်ကြည့်လိုက်ကြည့်လိုက်ပုဂ္ဂိုလ်တဦးတယောက်ကြည့်ရပြီအော်ကြည်စမ်း तू ကအညိုးတိတ်မထားတတ်ဘူးဘာမထားတတ်ဘူးယံညိုးမထားတတ်ပါဘူးဗျာအညိုးမထားတတ်ဘူးအညိုးတိတ်တွေမထားတတ်ဘူး။ဩဒါဆိုလို့ရှိရင်အညိုးတိတ်တွေကိုပယ်ဖြောက် တဲ့သဘောတရားမေတ္တာတက်ထိုပုဂ္ဂိုလ်မှာကိန်းအောင်နေလို့လားမကိန်းအောင်လို့လားမကိန်းအောင်အေးအဲ့လိုမျိုးမိမိတို့ကသဘောကြဒါမေတ္တာကိုတတ္တရသုံးခုမြောက်ပေါ့ဒီဦးဇင်းတို့ဟိုရှူတောင်းတစ်ခုကလှည့်ကြည့်လိုက်လှည့်ကြည့်လိုက်လို့ရှိရင်ဘယ်လိုမြင်ရလဲဩမေတ္တာဆိုတာရန်ညိုးတွေကိုပယ်ဖြောက်တတ်တဲ့သဘောပါလားဩဒါတတ္တရသုံးခုမြောက်တာဖက်ကလှည့်ကြည့်လိုက်အဲ့ဒါပြစ္စုပ္ပတ္ထံရဲ့သဘောအာဃာတဝိနယပြစ္စုပ္ပတ္ထနာဩနောက်တစ်ခါကျတော့ နံပါတ်၄ဗါတဲ့တော့ဒါပဋ္ဌဌာနပဋ္ဌဌာနဆိုတာနီးစွာသောအကြောင်းမေတ္တာကိုဖြစ်စေတတ်တဲ့အကြောင်းပဲမေတ္တာဖြစ်ဖို့ရန်အကြောင်းအဲ့ဒါဘာလဲလို့မေးလို့ရှိရင်တတ္တာနံမနာပဘာဝဒတနာပဋ္ဌဌာနံဟောတတ္တာနံမနာပဘာဝပဋ္ဌဌာနံတတ္တာနံတတ္တဝါတို့အပေါ်၌တတ္တဝါတို့အပေါ်၌မနာမနာပဘာဝဒတနာမနာပဆိုတာသူကဟိုဒီခါလေးဦးဇင်းတို့စကားလုံးပြောတယ်ဟိုဗမာမာဒီမနာပဆိုတာကို အမနာပတို့မနာပတို့ကိုတို့သုံးတယ်ဆိုလိုရင်းကတော့ဒီညမှာမြတ်နိုးဘွယ်ပေါ့မြတ်နိုးဘွယ်ရာမနာပမြတ်နိုးဘွယ်ရာသဘောအပြင်ဘာဖြစ်တယ်တော့ဒတနာရှုမြင်တာမနာသဘာဝမြတ်နိုးဘွယ်ရာသဘောအပြင်ဒတနာရှုမြင်နေအပုဂ္ဂိုလ်တယောက်ကိုကိုကမြတ်နိုးဘွယ်ရာအနေနဲ့ရှုမြင်လိုက်တယ်ဆိုဒါမေတ္တာဖြစ်တာပဲဩမြတ်နိုးစရာကောင်းတယ်အကျဉ်းတ်စရာကောင်းတယ်သဘောကျစရာကောင်းတယ်ဒီလိုကိုကမြင်လိုက်လို့ရှိရင်ဒီကကြီးဒီကမကြီးအဲ့ပုံကူပုံမှာမေတ္တာထားဖို့မလွယ်ဘူးလား လွယ်ကူပါတယ်ဗျာဒါကြောင့်မလို့အဲ့လိုပေါ့မနာမဘာဝတဒနာတတ္တတတ္တနာမနာမဘာဝတဒနာပဒဒနာတတ္တနာတတ္တဝါတွေအပေါ်မှာတတ္တဝါတွေကိုမနာမဘာဝတခါလေမျက်နှိုးပေါ်ရအဖြစ်နဲ့ကိုချွမြင်တတ်တယ်နှလုံးသားကအဲအဲ့ဒါဆိုရင်ဒါမေတ္တာဖြစ်စီတာပဲအဲ့ပုဂ္ဂိုလ်မှာအဲ့လိုရှုတတ်တယ်ဘယ်ပုဂ္ဂိုလ်ကိုပဲကြည့်တယ်ကြည့်တယ်သူ့ပေါ်မှာကောင်းလေကောင်းတဲ့ပုဂ္ဂိုလ်ပေါ်မှာကျင့်တဲ့စရာအမြင်နဲ့မြင်တယ်မကောင်းလည်းမကောင်းတဲ့ပုဂ္ဂိုလ်ပေါ်မှာ သူမကောင်းတာကသူ့အပိုင်ဒါပေမဲ့သူ့ပုံမှာကျင့်တဲ့စရာအနေနဲ့ကိုကမြင်ပေးနိုင်ရင်မေတ္တာမဖြစ်နိုင်ဘူးလားကိုမှာဖြစ်နိုင်ပါတယ်ခင်ဗျာအဲ့လိုမှမဟုတ်လို့ရှိရင်တော့ကိုကတင်ညာတွေပေါ့ဦးဇင်းတို့တင်ညာဆိုတာကြောင့်မလို့အင်မတန်ကြောက်စရာကောင်းတယ်တင်ညာဆိုတာအမှတ်သားတွေပဲအမှတ်သားကကိုယ့်ပုံမှာကောင်းတဲ့လူတော့ဒီလိုကတော်တယ်ကောင်းတယ်ဒါမှတ်ထားလိုက်ဟိုဘက်ကမကောင်းတဲ့လူနဲ့ကြောက်ဘာဖြစ်တော့မကောင်းဘူးမကောင်းဘူးဆိုတဲ့အမှတ်တင်ညာကြီးရထားတယ်လူဆိုတာကဦးဇင်းတို့အချိန်တိုင်းမှာပြောင်းလဲနိုင်ပါတယ်ပြောင်းလဲခွင့်လည်းဦးဇင်းတို့ကပေးရပါမယ် ဟုတ်ပလားအဲ့တော့ဦးဇင်းတို့ကလူတယောက်ကဆိုကြပါဆိုမကောင်းဘူးပေါ့အဲဆိုကြပါဆိုခုပြစ္ဆုတ်ပံမှာဥမာဒုစရိုက်မျိုးတစ်ခုခုလုပ်နေရကာဒုစရိုက်လုပ်မယ်ဝစီဒုစရိုက်လုပ်မယ်ဒါမကောင်းဘူးတိုးတော့သူဒီရှေ့ကလည်းကောင်းရင် ကောင်းမယ်နောက်မှလည်းကောင်းရင်ကောင်းမယ်အဲ့တော့ရှေ့ဟာထားခုပြစ္ဆုတ်ပံမကောင်းဘူးနောက်မှ तू ဟာကောင်းမယ်ဆိုရင်အဲ့ကောင်းခွင့်ဦးဇင်းတို့ကပေးလိုက်ရသူကောင်းတာကိုကောင်းခွင့်ပေးလိုက်ရပြီးရင်သူ့ဘုံမှာခုနဩလူကောင်းတယောက်အနေနဲ့ရှုမြင်တတ်ရဒါဆိုရင်သူ့ဘုံမှာဦးဇင်းတို့မေတ္တာထားလို့ရတယ် သူ့ကိုကနလို့တင်ညာကြီးတခုကရှေ့ကမကောင်းခဲ့ဘူးသူကောင်းနေတယ်ရှေ့ကမကောင်းတဲ့အပေါ်မှာဦးဇင်းတော်မကောင်းပါလားဆိုတဲ့အမြင်နဲ့ကနမနာမဘာဝဒတနာဆိုတဲ့အမြင်မရှိဘူးမနာမဘာဝမရှိဘူးပုဂ္ဂိုလ်တယောက်ကိုကြည့်ရတယ်ဒီလိုမကောင်းမှုအတိတ်ကဘယ်လိုလုပ်ခဲ့တယ်ဘာတွေပြောခဲ့တယ်ဘာတွေဘယ်လိုလုပ်ခဲ့တယ်မတော်မတရားဘလောက်အနိုင်နိုင်တဲ့စီးနေရှိခဲ့တယ်အဲ့ဒါကိုပဲကိုကကြည့်နေမယ်ဆိုရင်သူ့ပေါ်မှာမျက်နှိုးတဲ့အမြင်ပျောက်ဆုံးသွားပြီဘာပျောက်ဆုံးသွားပြီမျက်နှိုးတဲ့အမြင်ပျောက်ဆုံးသွားပါတယ်ခင်ဗျာ အဲ့ဒီမျက်နှိုးတဲ့အမြင်ပျောက်ဆုံးသွားတာနဲ့ဒီပြိုင်နေတဲ့နောက်ကဘာကပ်ပါလာတော့ဆိုတော့မေတ္တာတွေပျောက်ကွယ်သွားပြီကိုယ်တန်တာဘာပျောက်ကွယ်သွားမေတ္တာတွေပျောက်ကွယ်သွားပါတယ်ဗျာမေတ္တာတွေပျောက်ကွယ်သွားတယ်ဒါကြောင့်မလို့မနာမဘာဝဒသနာတိမေတ္တာကိုဖြစ်စေနိုင်တဲ့အနည်းဆုံးအကြောင်းပဲနော်အကယ်၍မနာမဘာဝဒသနာလို့ခေါ်တဲ့မျက်နှိုးပေါ်ရအမြင်ကိုယ်တန်တာမှာ မရှိဘူးဆိုရင်ကိုယ်တန်တာမှာမေတ္တာဖြစ်ဖို့အမှန်တမ်းမလွယ်တော့ မေတ္တာဖြစ်ဖို့မလိုတော့ဒါကြောင့်မလို့မေတ္တာရဲ့နှီးစွာသော အကြောင်းကိုပြောပါဆိုတတ္တဝါတွေအပေါ်မှာဘယ်တတ္တဝါပေါ်မှာပဲဖြစ်ဖြစ်တတ္တဝါတွေအပေါ်မှာမျက်နှိုးပေါ်ရာချစ်ခင်ပေါ်ရာအနေနဲ့မြင်တတ်တဲ့အမြင်ရှိဖို့လိုတယ်အဲ့ဒါမေတ္တာရဲ့နှီးစွာသောအကြောင်းဒီတတ္တဝါတွေအပေါ်မှာမျက်နှိုးပေါ်ရာချစ်ခင်ပေါ်ရာအဖြစ်မြင်တတ်ခြင်းဒီမေတ္တာရဲ့နှီးစွာသောအကြောင်းဟုတ်ပလားအဲ့ဒါမေတ္တာကိုဒါ၄ခုမြောက် ဘက်ကရှုထောင့်ဘက်ကနေလှည့်ပြီးဦးဇင်းတို့ကြည့်လိုက်တယ်အဲ့လိုကြည့်ပြီးလို့ရှိရင်တော့ဩဒါမေတ္တာကိုကိုယ်တန်တန်မှာရှိလာအောင်ဘယ်လိုကြိုးစားရမလဲနံပါတ်၄ဒီအခုနောက်ဆုံးအချက်ပေါ့ဒါစရုဒ္ဓမြောက်ဒါရှုထောင့်ကကြည့်မယ်မေတ္တာရဲ့မေတ္တာကိုဖြစ်စေတတ်တဲ့အကြောင်းဒီတတ္တဝါတွေအပေါ်မှာမျက်နှိုးပေါ်ရချစ်ခင်ပေါ်ရအနေနဲ့ကြည်တတ်ရမယ်ဆိုတဲ့အကြောင်းကိုကိုကသိထားရင် ကိုယ်တဏ္ဍာမှာမေတ္တာဖြစ်ဖို့မလွယ်ဘူးလားလွယ်တယ်နော် ။အော်နောက်တစ်ခုကလို့ပေါ့မေတ္တာရဲ့လက္ခဏာကိုပြန်ကြည့်မယ်ဟိတကာရပုရိလက္ခဏာတတ္တဝါတွေရဲ့အကျိုးစီးပွားကိုတခါတည်းပြုကြည့်ရင်အော်ဒါကိုသိထားတဲ့ကိုကတတ္တဝါတွေရဲ့အကျိုးစီးပွားကိုကာယကံမြောက်ဝစီကံမြောက်မနောကံမြောက်နဲ့ကိုပြုကြည့်နေမယ်ဆိုကိုယ်တဏ္ဍာမှာမေတ္တာဖြစ်နိုင်တယ်။အဓိကကတော့ဦးဇင်းတို့ကိုယ်စီကိုယ်စီကိုယ်တဏ္ဍာမှာမေတ္တာဖြစ်အောင်ကြိုးစားမှာမေတ္တာတက်ဒီအားကောင်းအောင်ကြိုးစားရမှာပဲ။အဲဒါမေတ္တာရဲ့သဘော။ကောင်းပြီဒီညမှာတခုတက်ပြီးတော့ဗာပြောခြင်းလုံးဆိုတော့ဒါကမေတ္တာကိုဒါလေး ဟိုပေါ့ရှုထောင့်၄မျိုးကနေကြည်တာပေါ့ဒါကမေတ္တာရဲ့လက္ခဏာပြီးတဲ့အခါကျတော့မေတ္တာရဲ့လုပ်ငန်းကိစ္စပြီးတော့မေတ္တာရဲ့ဟိုစင်ကျင်နေတဲ့ပုဂ္ဂိုလ်တယောက်ကဉာဏ်မှာ ရှိရှိထင်လာတဲ့သဘော။အော်နောက်တစ်ခါမေတ္တာရဲ့နှီးစွာသောအကြောင်း၄မျိုးပေါ့နော်။အခုပြောမှကြတော့ဗာလဲဆိုတော့မေတ္တာရဲ့ပြည့်စုံခြင်းနဲ့မေတ္တာရဲ့ပျက်စီးခြင်းပဲ။ဗာနဲ့ဗာ။မေတ္တာကြီးပြည့်စုံခြင်းနဲ့ပျက်စီးခြင်းပါဗျာ။ မေတ္တာရဲ့ပြည့်စုံခြင်းမေတ္တာတစ်ခုပေါ့ကိုယ်တဏ္ဍာမှာ ပြည့်စုံလာစေနိုင်သလားဒီဟာကိုသိထားရင်ဩဗေဒာတိမေတ္တာကိုပျက်စီးသွားစေလေဗေဒာတိမေတ္တာကို ပြည့်စုံလာစေလေဒါကိုကသိထားဖို့လိုတယ်အဲ့တော့ဗါလဲတော့မေတ္တာရဲ့ပြည့်စုံခြင်းကဗျာပါရဝုပတမောဧတိတ်တာတံပတ္တိဒါမေတ္တာရဲ့ပြည့်စုံဖို့ရဗျာပါရဝုပတမောဧတိတ်တာတံပတ္တိဘာပြောတာလဲဆိုတော့ ဒီဗျာပါဒဆိုတဲ့ဖြက်စည်းလိုတာပေါ့ဦးဇင်းတို့ဟိုနိဝရဏနိဝရဏတရား၅ပါးထဲမှာဆိုကာမစ္ဆနာနိဝရဏဗျာပါဒနိဝရဏမပါဘူးလားအဲ့ဒါနိဝရဏပဲအဲ့ဗျာပါဒတရားပေါ့ဒါတတ္တဝါတွေကိုဖြက်စည်းလိုတယ်ပျက်စီးစေလိုတယ်ဆိုတဲ့ဗျာပါဒတရားတနည်းအားဖြင့်ဒေါသတရားအဲ့ဒေါသတရားကိုဘာလို့တော့သူကဘူပသမောငြိမ်းအေးစီတယ်ဘာဖြစ်တာတော့ငြိမ်းအေးစေပါတယ်ဗျာအဲ့တတ္တဝါတွေကိုဖြက်စည်းခြင်းနဲ့ ဖျက်ဆီးခြင်းနဲ့ပျက်စီးစေလိုတယ်ဆိုတဲ့ဗျာပါရတရားကိုငြင်းအေးခြင်းဒီအဲ့ဒီအတိတ်တဒီမေတ္တာရဲ့တံပတ္တိပြည့်စုံခြင်းပဲဟောမေတ္တာနဲ့ပြည့်စုံခြင်းနဲ့ဆိုရင်တတ္တဝါတွေအပေါ်မှာဖြည့်ဆည်းလိုခြင်းနဲ့ဆိုတဲ့ဗျာပါဒတရားကိုမလုပ်ရမလို့ငြိမ့်သက်ထားရမယ်မလုပ်ရမယ်ဗျာပါဒကိုငြိမ့်သက်မှာပဲဗျာဗျာပါဒတတ္တဝါတွေအပေါ်မှာဖြည့်ဆည်းလိုခြင်းဖြည့်ဆည်းခြင်းနဲ့ပျက်စီးစေလိုတယ်ဆိုတဲ့ဗျာပါဒတရားကိုငြိမ့်သက်ထားနိုင်ရမယ် တနည်းအားဖြင့်အဲ့ဗျာပါဒတရားမိမိတဏ္ဍာမှာငြိမ်းအေးသွားခြင်းတည်ဒါမေတ္တာကပြည့်စုံခြင်းပဲအဲ့တော့ဆိုကြပါစို့မေတ္တာဘာဝနာကမ္မဋ္ဌာန်းတစ်ခုကိုပွားများနေတဲ့သူတော်ကောင်းတစ်ယောက်တွေအဲ့မေတ္တာကိုပွားများနေပြီပွားများနေနဲ့တပြေးပြေးနဲ့ပွားများကြိုက်မှာဒီမေတ္တာပွားများတဲ့တည်ငါပေါ့ဒီအခိုက်ခါလေးမှာပေါ့မေတ္တာပွားများတဲ့အခိုက်မှာဒီဗျာပါဒတရားတွေမိမိတဏ္ဍာမှာငြိမ်းအေးနေပြီဆိုတာဘာနဲ့ပြည့်စုံနေတယ်လို့ပြောမလဲ မေတ္တာနဲ့ပြည့်စုံနေပါလေမေတ္တာနဲ့ပြည့်စုံနေတယ်ဒါဒီလိုပြောလို့ရဒါမေတ္တာကပြည့်စုံမှုဂျာဘာရာတရားတွေကိုငြိမ်းအေးစေတယ်ဘာကိုငြိမ်းအေးစေတယ်ဂျာဘာရာတွေကိုငြိမ်းအေးစေပါတယ်ဗျာဟုတ်ပြီနောက်တကမေတ္တာကပြည့်စည်ခြင်းဟောဒီညာလေးမှာဦးဇင်းတို့ဒါအင်မတန်သတိထားစရာကောင်းတယ်မေတ္တာကပြည့်စည်ခြင်းနဲ့ဘာလဲလို့မေးတော့တိနေဟတံဘောဝိပတ္တိတိနေဟတံဘောဝိပတ္တိဆိုတာတိနေဟဆိုတာဦးဇင်းတို့ ဟိုတလောကပြောတယ်ပေမနဲ့အတူတူပဲဟိုမေတ္တာဟိုစင်းတို့အစာအုပ်ဆုံးက၃မျိုးခွဲတယ်မေတ္တာကိုတဏှာပေမဂေယတိတပေမမေတ္တာပေမဆိုပြီး၃မျိုးခွဲခဲ့တာဒါတဲ့လူတကာကြီးဒီကမကြီးမှတ်မိလိမ့်အဲ့မှာကပေမဖြစ်တာတဏှာပေမတဏှာရာဂနဲ့ဖြစ်တယ်ဂေယတိတပေမမိသားစုပေါ်မှာဖြစ်တယ်လောဘနဲ့ဖြစ်တဲ့အခြေနောက်ပြီးတော့မေတ္တာပေမတကယ်ဖြူစင်တဲ့အခြေဆိုပြီးဒါမေတ္တာကိုစင်းတို့ပေမနဲ့ပြောခဲ့တယ်အခုဒီမှာကျတော့တိနိဟတိနိဟဆိုတာလေချစ်တာပဲတိနိဟဆိုလေချစ်တယ်ဒါပေမဲ့ချစ်တယ်အဲ့ တိနေဟတံဘောဝိပတ္တိဟောမေတ္တာကိုပျက်စီးနေတာဒီအချစ်ကမေတ္တာကိုပျက်စီးနေတယ်ဘာလို့အချစ်လဲမေးတော့ခုနဦးဇင်းတို့ပေမာ၃မျိုးတည်းကပြန်ပြောရင်တဏပေမာဂေယတိတပေမာဆိုတဲ့အဲ့နှမျိုးနဲ့ဝင်ပြီးတော့ပူးလိုက်လို့ရှိရင်အဲ့မေတ္တာပျက်စီးတာဘာပျက်စီးတာမေတ္တာပျက်စီးတာပါဗျာမေတ္တာပျက်စီးတာဒါကြောင့်မလို့ဦးဇင်းတို့မေတ္တာကိုဇံပေါအောင်စပြီးရှုကျင်တဲ့သူတော်ကောင်းဒီကိုသိမ့်ပြီးတော့ချစ်မြင်ရတဲ့ပုဂ္ဂိုလ်တော်စပြီးမေတ္တာပို့ရမလား မပို့ရပါဘူးအတိပိယလို့ခေါ်တဲ့အယံချစ်ခင်နဲ့ကိုယ့်ရဲ့မှမိဘကိုယ့်ရဲ့ညီကိုမောင်နှမအဲ့လိုအယံချစ်ခင်တဲ့ပုံကူတွေကိုစပြီးမေတ္တာပို့ပြီးမေတ္တာမအောင်မြင်နိုင်ဘူးပျက်စီးနိုင်တယ်ဘာဖြစ်လို့တော့ဒါအဲ့မှာဘာဝင်းနှောက်ရှက်တာဒီတိနေဟလို့ခေါ်တဲ့အနည်းဆုံးမှကိုမိဘကိုကိုချစ်တယ်ဆိုကြဆိုကိုအားကိုမိဘကိုကိုမေတ္တာပို့နေပြီဆိုရင်အဲ့မှာစစာချင်းပို့တဲ့သူတော်ကောင်းပြောတာပေါ့။ဥမာတိမာတံမေတ္တာကိုရအောင်ပို့ပြီးတဲ့သူတော်ကောင်းတော့ရတာပေါ့။စစာချင်းမှာပို့လိုက်လို့ကြီးဘာဖြစ်တယ်တော့အဲ့ဒီတိနေဟဆိုတဲ့ဒီမှာကိုမိဘဆိုတော့ဦးဇင်းတို့ကဂေဟတိတပေမှာပေါ့ မိသားစုပေါ်မှာချစ်တယ်ဆိုရယ်လောဘနဲ့ချစ်တယ်ဆိုရယ်ဂေဟတိတပေမှာဒီညမှာတိတိဟာပေါ့တဏှာလောဘနဲ့ချစ်တဲ့တိနေဟာဝင်ပြီးတော့ဆွတ်လာစသချင်းမှာတော့မေတ္တာပို့တယ်မေတ္တာပို့တယ်စိတ်ကလေးကအေးချမ်းအေးချမ်းအေးချမ်းလာရင်တပြေးပြေးနဲ့ဘာဖြစ်လာတော့အဲ့တဏှာပေမဝင်လာတဏှာပေမဝင်လာတဲ့အခါကျတော့ဂေယတိတပေမတဏှာပေမဆိုတဲ့ဒီတိနေဟာတရားလဲဝင်လာအောင်မေတ္တာကပြည့်စည်သွားအဖြူစင်တဲ့မေတ္တာတကူမဖြစ်တော့ဘူးပေါ့အဲဒါကိုလည်းဦးဇင်းတို့ကနားလည်ရမယ်အဲ့တော့မေတ္တာကိုတကယ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်ဒီ မေတ္တာရဲ့ပျက်စီးကြောင်းမေတ္တာရဲ့ပြည့်စုံခြင်းဒီတရားနှစ်ပါးကိုလည်းသိထားဖို့မလိုဘူးလားလိုပါတယ်ဗျာအဲ့တော့ပြန်ပြီးတော့ပြောမယ်မေတ္တာရဲ့ပြည့်စုံခြင်းဒီယာဘာရလို့ခေါ်တဲ့တတ္တဝါတွေပေါ်မှာဖြစ်စည်းလိုမှုပျက်စီးစေလိုမှုဆိုတဲ့ယာဘာရတရားတွေကိုငြိမ်းအေးသွားစေခြင်းဒီမေတ္တာရဲ့ပြည့်စုံမှုဟောတစ်ဖက်ကကြတော့ ဒီတဏှာလောဘနဲ့အချစ်ဆိုတဲ့ဒီတိနေဟာတရားဖြစ်ပေါ်လာခြင်းဒီမေတ္တာရဲ့ပျက်စီးကြောင်းဗါတယ်တော့မေတ္တာကြီးပျက်စီးကြောင်းပါဗျာအဲ့လိုသဘောကျပြီးတော့ယနေ့တို့တရားကြီးဓမ္မကြီးတွေဒီမေတ္တာကိုလည်းပဲတကယ်ဗြဟ္မဝိဟာရလို့ခေါ်တဲ့ဖြူစင်မြင့်မြတ်တဲ့ဒါမေတ္တာပေမာမျိုးနဲ့ကိုစီကိုစီပွားများနိုင်အောင်ကြိုးစားရမှာဖြစ်တယ်ဒါကမေတ္တာဘိုင်းပေါ့အဲ့တော့မေတ္တာဘိုင်းလေးကိုဦးဇင်းတို့ပြောပြီးတော့ ဟိုပဲမေတ္တာပြီးတော့ကရုဏာကူးကြရအောင်မကူးခင်မှာဦးဇင်းတို့ဒီမှာဟိုဒီကနေ့ကပေါ့လေဒီကနေ့ကဒီပါဋိကဝတ်မှာလာတဲ့စာပိုက်ကြီးတစ်ခုနဲ့ဒါမေတ္တာအကြောင်းလေးကိုတရုပ်ဖော်ကြရအောင်နော်အဲ့တော့ပါဋိကဝတ်ဒီကနေ့ကတတရားအုပ်ပေါ့အဲ့မှာသူကဗာပြောထားတော့ဆိုတော့ဒါလိုလူရင်းအပိုက်ကလေးပဲဒါဒီညာလေးမှာဆိုကြရအောင်သောမေတ္တာသာကတိနာစေတတဧကံတိတံဖရိတဝဝိဟရတိတထာတတယံတထာတတယံ တထာစတုထံဣတိဥဒ္ဓမတောတိရိယံတပတိတပ္ပတပ္ပတပ္ပဒတာယတပ္ပတိတပ္ပဒတာယတပ္ပဟွန်တံလောကမေတ္တာသာဂတိနာစေတတာဝိပုလိနာမေဂတိနာအပမာနေနာအဝေရေနာအပြပိစိနာပရိတောဝိရတတိဒါမေတ္တာနဲ့နေတာဘလို့နေတော့သောထိုယံတော်သည်မေတ္တာသာဂတိနာမေတ္တာနေရှင်သော မေတ္တာသာကရဏမေတ္တာနှင့်ရှင်သော စေတသာစိတ်ဖြင့်ဧကံဒိတံယမျက်နာတပါးကိုပြိတ္တဝါဖြန့်ကျက်၍ဝိရတတိနေ၏တထာထိုအတုဒုတယံနှစ်ခုမြောက်သောယမျက်နာကိုတထာတို့အတုတတယံ၃ခုမြောက်သောယမျက်နာကိုတထာတို့အတုသဒုဒံ၄ခုမြောက်သောယမျက်နာကိုမေတ္တာသာကရဏမေတ္တာနှင့်ရှင်သောစေတသာစိတ်ဖြင့်ဖရိတဝါဖြန့်ကျက်၍ဝိရတတိနေ၏ဣတိဤသို့ဩဒံအထက်ယ ဥဒံအထက်အရူပအထက်ရောက်ဆိုတော့အရူပအဒေါ်အောက်ရောက်ဆိုတော့ကာမဝါစရတိရိယအလဲရောက်ဆိုတော့ရူပဝါစရလောက၌တပ္ပတိအလုံးစုံသော လောက၌တပ္ပတတာယအလုံးစုံသောတတ္တဝါတို့ကိုမိမိနှင့်တန်တူထား၍တပ္ပဝန္တံအလုံးစုံသောတတ္တဝါတို့ရှိသော လောကံတတ္တလောကကို လောကံတတ္တလောကကိုမေတ္တာသာကိရိနာမေတ္တာနှင့်ရှင်သောစေတ္တာစိတ်ဖြင့် ဝိပုလေနပြန်ပြောခြင်းဖြင့်မဂ္ဂရိနာမြင့်မြတ်သောစိတ်ဖြင့်အပမာနေနာအတိုင်းအတာ ပမာဏမရှိခြင်းဖြင့်အဝေရေနာယံမဖြစ်အဝေရေနာယံမရှိခြင်းဖြင့်အပြာပိစေနညူညင်ခြင်းမရှိခြင်းဖြင့်တဗံလောကလုံးစုံသော လောကကိုပရိတဝါဖြန့်ကျက်၍ဝိဟရတိနေရလေကုန်တတိသာဓုသာဓု သာဓုပါဗျာအဲ့တော့ဒီမှာဗာပြောတာတော့မေတ္တာနဲ့နေတယ်ဆိုတဲ့သူတော်ကောင်းတယောက်ဒီဘယ်လိုနေရတာတော့ရန်တော်တော်ဘာဒီမေတ္တာသာကတိနာမေတ္တာနဲ့ရှင်သောစေတတာစိတ်ဖြင့်မေတ္တာနဲ့ရှင်နေတဲ့စိတ်မေတ္တာနဲ့ရှင်နေတဲ့စိတ်ထားအဲ့လိုမေတ္တာနဲ့ရှင်နေတယ်တဲ့မေတ္တာနဲ့ရှင်တဲ့စိတ်ထားလေးနဲ့ ဧကန်ဒိတံယမျက်နာတစ်ပါးကိုပြိတ္တဝါဖြန့်ကျက်၍ဝိဟရတိနေ၏ဦးဇင်းတို့မေတ္တာတကြောင်မလို့ရက်စင်မျက်နာလုံးပို့ရတယ်လို့မပြောခဲ့ဘူးလားပြောခဲ့တယ်အဲ့တော့ခုနမေတ္တာနဲ့ရှင်တဲ့စိတ်ဓာတ်ကလေးနဲ့ဥစွာပရမအယမျက်နာတစ်ပါးပေါ့မိမိရအရှိရယူရင်အရှိရပါအယမျက်နာတစ်ပါးကိုတကားတဲ့အရှိလောကရတကွန်လုံးကိုမေတ္တာစိတ်ကိုမေတ္တာနဲ့ရှင်တဲ့စိတ်ကလေးကိုဖြန့်ကျက်ပြီးတော့ပြိတ္တဝါဖြန့်ကျက်၍ဥရတိနေ၏ဒါမေတ္တာနဲ့နေတယ်ဓမ္မဥရတာတရားနဲ့နေတယ်ပြီးတော့ဗါတဲ့တော့ တထာထုအတုဒုတိယနှစ်ခုမြောက်သောယမျက်နာကိုပရိဒဝမေတ္တာသာကရဏမေတ္တာနှင့်ရှင်သောဇေတသာစေဖြင့်ပရိဒဝဖြန့်ကျက်၍ဝိရတတိနေဤ။အော်ဒုတိယမျက်နာတတိယမျက်နာသုတ္တမျက်နာ။အော်ပြီးတော့ဒါရင်လာမကဘူးအထက်အောက်ဆိုတော့ဦးဇင်းတို့ရက်ဟို down လေး down နဲ့အထက်အောက်အဲ့ဒါကအဲ့တော့အယမျက်နာအကုန်လုံးပေါ့နော်ဆယ်မျက်နာလုံးအယဆယ်မျက်နာလုံးကိုဗာလဲတော့မေတ္တာတာကတိနာမေတ္တာနဲ့ရှင်သောစေတသာစိတ်ဖြင့်ပြိတ္တဝါဖြန့်ကျက်၍ဝိရတတိနေဘလို့နေတော့ဒါရင်လားဆိုတော့မဟုတ်ဘူး နောက်တစ်ခါဘာလဲတော့ဝိပုလိနာကျေပြန့်သောစိတ်ထားတယ်ဒါကြောင့်မလို့မေတ္တာထားတဲ့ပုဂ္ဂိုလ်ဒီကျေပြန့်တဲ့စိတ်ထားရှိရတယ်အဲ့ဒါဒကာကြီးတေဒကမကြီးဒီနေရာမှာလဲဦးဇင်းတို့ဒီစာသားလေးတွေကိုဒကာကြီးသိသဘောကျဘာသဘောကျလဲလို့မေးတော့ဦးဇင်းတို့ဒကာကြီးလူတွေနဲ့ဩဝါဒပေးတဲ့အခါလူတွေနဲ့များများဆက်ဆံတဲ့အခါမှာဘာသွားတွေ့ရတော့ဆိုတဲ့အခါကျတော့စိတ်ထားကျဉ်းမြောင်းတဲ့ပုံကိုနဲ့စိတ်ထားကျေပြန့်တဲ့ပုံကိုဆိုပြီးအဲ့လိုမျိုးဦးဇင်းတို့သွားသွားပြီးတော့တတိထားမိ အဲ့တော့ဘာဖြစ်လို့ဆိုတော့ဒကာကြီးတွေကမကြီးလေဒါလေးနည်းနည်းသဘောပေါက်ရင်ပေါက်တချို့ပုံကိုယ်တွေကစိတ်ထားကျဉ်းမြောင်းတယ်အဲ့စိတ်ထားကျဉ်းမြောင်းတဲ့ပုံကိုယ်တွေဒီဘာဖြစ်တော့လောဘဖြစ်လွယ်တယ်ဒေါသဖြစ်လွယ်ဘာဖြစ်လွယ်တော့လောဘဖြစ်လွယ်တယ်ဒေါသဖြစ်လွယ်ပါတယ်ခင်ဗျာအာကြိုက်တယ်ဆိုလဲတိတ်ကြိုက်တယ်တိတ်ကြိုက်တယ်ပဲသူတို့ကတိတ်မြန်တယ်အာမကြိုက်ဘူးဆိုရင်လည်းဘာဖြစ်လို့မကြိုက်ဘူးမကြိုက်ဘူးတိတ်ပြီးတော့ မြန်တယ်ပေါ့နော်ဆိုလိုရင်းကကျိုးလွယ်ပဲ့လွယ်အဲ့တော့ဆိုလိုရင်းကကုသိုလ်စိတ်ကြီးကျိုးလွယ်ပဲ့လွယ်ဥမာလောဘဖြစ်သွားမယ်လောဘလောဘဒါအကုသိုလ်ပဲအာမကျင်တတ်ဘူးမကျင်တတ်ဘူးဒေါသဒေါသဒါအကုသိုလ်ပဲအဲ့တော့စိတ်ထားချင်းမြောင်းတဲ့ပုံကိုယ်တွေဒီအဲ့မေတ္တာသဘောတိတ်ပြီးတော့အားနေတာတွေ့ရမေတ္တာမထားနိုင်ဘူးပုဂ္ဂိုလ်တယောက်ကိုသူကဟိုကြိုက်တုံးတော့အာသတာဖြစ်နေလို့တော့တိတ်ပြီးတော့ရင်းနေနေတကားတဲ့ထဲထဲဝင်နေနေလိုက်တာပဲဒါမဲ့စိတ်ထားချင်းမြောင်းတဲ့အတွက်ကြောင့်တစုံတစ်ခု အခက်မသိတာတွေ့ပြီဆိုအဲ့ပုံကိုယ်တွေကိုသတိထားကြည့်ရတယ်ဘာဖြစ်သွားတော့တခါတည်းဟိုဟင်းဆိုရင်ငါတို့ကတော့ဗာလဲတော့လက်မကြည့်လက်မကြည့်တော့ဗလားလင်းဆိုရင်ဟင်းဆိုရင်ငါတို့ကလက်ကိုမကြည့်တော့တာဆိုတဲ့လူသားမျိုးတွေပေါ့နော်ဒါကဗာလဲဆိုတခါလေးမှဒါရေပုံရပေါ့နေရာတိုင်းတော့မပြောပါဘူးရေပုံရအဲ့ဒါစိတ်ဓာတ်ချင်းမြောင်းရင်အဲ့တိုင်းဖြစ်တယ်စိတ်ဓာတ်ချင်းမြောင်းရင်ကိုယ်နဲ့သာသနာဖြစ်နေတော့ဟာတကယ်ကိုပဲပခုံးဖယ်ကောင်းဖယ်နဲ့နေလိုက်ပြီးတော့နည်းနည်းလေးနဲ့အစဉ်ပြေတိုင်းတွေ့တော့ငါတို့ကဟင်းဆိုရင်ဟေးငါတို့ကလက်ကိုမကြည့်တော့ဘူးဆိုဒီလိုဖြစ်သွားတာအဲ့တော့ ဆိုလိုရင်းကမေတ္တာတွေလိုလိုနဲ့ကုန်ခန်းသွားတာပဲဘာကုန်ခန်းသွားမေတ္တာဓာတ်ကြီးကုန်ခန်းသွားတယ်၆ခန်းသွားတာပဲအဲ့ဒါဘာဖြစ်တာတော့ဆိုကျင့်ပြတ်တဲ့စိတ်ထားမရှိလို့ဘာမရှိလို့ကျင့်ပြတ်တဲ့စိတ်ထားမရှိလို့ပါဗျာကျင့်ပြတ်တဲ့စိတ်ထားမရှိလို့ပဲဦးဇင်းတို့အခုဒီကြောင့်လို့ဒီမေတ္တာပွားများတဲ့အခါမှာဒါဘုရားရှင်ကဘာပြောတယ်လို့ဝိပုလေနကျင့်ပြန်သောစိတ်ထားခြင်းဟောကျဲကျဲပြတ်ပြတ်စိတ်ထားရှိရတယ်နှလုံးသားကျင့်ပြတ်ရတယ်ပေါ့ဒါယနေ့ဟိုတို့ဒကာကြီးတွေဒကာမကြီးတွေဟိုအများနားလည်တဲ့စကားလုံးတွေပေါ့ကျင့်ပြတ်တဲ့နှလုံးသားရှိရတယ် ကျေမြတ်တဲ့နှလုံးသားရှိရင်ဦးဇင်းတို့ကတတ္တဝါတွေအားလုံးကိုပေါ့လူသားတွေအားလုံးတတ္တဝါတွေအားလုံးကို ကောင်းတယ်မကောင်းတယ်အားလုံးကိုဦးဇင်းတို့ဘာဖြစ်ထားရမှာတော့လက်ခံထားနိုင်ရမယ်ကျေပြန့်တဲ့နှလုံးသားနဲ့လက်ခံထားနိုင်ရမယ်အဲအဒါဒီကျေပြန့်တဲ့နှလုံးသားအဲ့ပုံကုမျိုးအတွက်ဘာဖြစ်တော့ဆိုတော့မေတ္တာဒီဖြစ်ဖို့လွယ်ဘာလွယ်လဲမေတ္တာဒီဖြစ်ဖို့လွယ်ပါလေဗျာနောက်တစ်ခါမေတ္တာရှိလို့လေမေတ္တာဓာတ်အားကောင်းလို့လေကျေပြန့်တဲ့နှလုံးသားရှိတာဘာနှလုံးသားရှိတာမေတ္တာအားကောင်းလို့ ခြေပြက်တဲ့နှလုံးသားရှိပါတယ်ဗျာ။ကျွန်တော်ဒီစာသားတွေဒီဒါဆက်နွယ်နေတာပဲ။မေတ္တာဓာတ်အားနဲ့ရင်နှလုံးသားကအလိုလိုကျဉ်းမြောင်းသွားတတ်တယ်။နောက်တစ်ခါနှလုံးသားကျဉ်းမြောင်းမြန်ရင်လည်းတနည်းအားဖြင့်စိတ်နေစေကြတွေကျဉ်းမြောင်းမြန်ရင်လည်းပဲမေတ္တာဓာတ်တွေကဒါ၆ခန်းသွားတတ်တယ်။ဒါကိုလည်းဦးဇင်းတို့သဘောပေါက်တယ်။ဒါကြောင့်မလို့ဘုရားဟောတဲ့စာလေးတွေကဒီခါလေးမှာဦးဇင်းတို့တကယ်ကိုဦးဇင်းတို့ရဲ့မျက်မှောက်ဒီလူလောကကြီးနဲ့တိတ်ပြီးတော့အဝင်ခွင့်ရရှိလုံးတယ်ပေါ့နော်။ကထ အဲဒါကြောင့်မလို့ဝိပုလိနာကျေပြန်သောစိတ်ထားဖြစ်မဲ့ကရေနာမြင့်မြတ်တဲ့စိတ်ထားအော်ဒီမှာလာပြန်ပြီတလုံးမြင့်မြတ်တဲ့စိတ်ထားတဲ့ဒကာရဲ့ဒကာမကြီးတွေစိတ်ဓာတ်မြင့်မြတ်တဲ့ပုံကိုယ်တွေကိုလိုက်ကြည့်ကြည့်ကြည့်ကိုပန်ဝင်ကြီးကိုတွေကိုယနေ့မျက်မှောက်ကြီးလူလောကမှာဒကာကြီးဒကာမကြီးတွေဒါပိုးပြီးတော့အောင်ဦးဇင်းတို့တဲ့ဒီဟိုနိုင်ငံတကာမှာနေနေတဲ့အခါကျတော့ပို့ပြီးတော့တော့အမြင်ကျဲပါတယ်လိုက်ကြည့်ကိုဗုဒ္ဓဘာသာထဲမှာပဲမဟုတ်ဘူးဘယ်ဘာသာမှာပဲဖြစ်ဖြစ်ဘယ်အရာဘယ်ဒေသမှာပဲဖြစ်ဖြစ်လိုက်ကြည့်ရင်မြင့်မြတ်တဲ့စိတ်ထားရှိတဲ့ပုံကိုယ်ဒီမှာ ဘာအားကောင်းလို့လို့တွေ့တော့မေတ္တာအားကောင်းတာတွေ့ရဘာဖြစ်လို့တော့စိတ်ထားကိုကမြင့်မြတ်နေတယ်တစ်ဖက်ကပြန်ကြည့်မယ်ဆိုမေတ္တာတဲ့အားကောင်းတဲ့သူတွေရဲ့စိတ်ထားဒီဘာဖြစ်နေတော့မြင့်မြတ်နေတယ်ဟုတ်ပလားအဲဒါဒီဒါဦးဇင်းတို့ဘုရားဟောစာပေတွေနဲ့အင်မတန်မှကိုက်ညီတယ်ကြောင့်မလို့ဦးဇင်းတို့တခါလေးမှဗုဒ္ဓဘာသာဗုဒ္ဓရဲ့စာပေတွေဒီတရားတော်တွေဒီဗုဒ္ဓဘာသာအတွက်တွေဟောထားတာမဟုတ်ဘူးဘယ်ပုဂ္ဂိုလ်ပဲကျင့်ကျင်ကျင့်တဲ့ပုဂ္ဂိုလ်တိုင်းဒီဒီအကျိုးကိုတော့မခံစားရဘူးလားခံစားရတာပဲခံစားရတာပဲ ဦးဇင်းတို့ဆိုကြပါစို့ဗုဒ္ဓဘာသာဒီဟာကိုကြည့်ရင်ဗုဒ္ဓဘာသာမှာအကျိုးရမယ်ဒီလိုမဟုတ်ဘူးထို့တူပဲဒီမေတ္တာကိုဒီလိုမြင့်မြတ်တဲ့စိတ်ထားကျေပြန့်တဲ့နှလုံးသားရှိတဲ့ပုံကိုယ်တွေဒီဘာသာတိုင်းမှာလည်းရှိနိုင်တယ်အဲ့ပုံကိုယ်တွေဒီဒါဘုရားရဲ့အဆုံးအမနဲ့ဒါဒီအပိုင်းမှာပေါ့ဒါညီညွတ်နေတယ်လို့ဒီလိုပြောလို့ရတယ်ကဲထားအဲ့တော့ဒီနေရာမှာဦးဇင်းတို့ဒါကြောင့်မလို့ဝိပုလိနကျေပြန်သောစိတ်ဓာတ်ရှိရမယ်မဂ္ဂရိဏမြင့်မြတ်တဲ့စိတ်ဓာတ်နဲ့ ဩမေတ္တာဘာဝနာပွားများနေပြီဆိုတဲ့ပုဂ္ဂိုလ်တယောက်ဒီမြင့်မြတ်တဲ့စိတ်ထားနဲ့ဒါပွားများဩနောက်တစ်ခုဗါတဲ့တော့အပမနေနအပမနေနဆိုတာဗါတဲ့တော့အတိုင်းတာမဲ့အပမနာဆိုတာတကယ်တက်ရိုက်ဦးစင်းတို့ဘာသာပြန်ရင်အတိုင်းတာမဲ့တယ်ဆိုတော့ဒါကြောင့်မလို့တခါကြီးဒီအဘိဓမ္မာသင်တော်ဟုတ်မှာဟိုးစေတသိက်ပိုင်းမှာဒီကရုဏာနဲ့မုဒိတာကိုဘယ်လိုလဲတော့အပမညာတရားလို့မသုံးဘူးလား အတိုင်းနာမဲ့တာအတိုင်းနာမဲ့တိတ်ကျေပြန့်နေတယ်အတိုင်းနာမဲ့တယ်ဦးဇင်းတို့တတ္တဝအနန္တမေတ္တာပို့ရတာဟိုတတ္တဝအနန္တမေတ္တာပို့တယ်တတ္တဝအနန္တပေါ်မှာကရုဏာမုဒိတာပို့ပို့ပွားရတာအဲ့တော့တတ္တဝတွေပေါ်မှာအာဒီတတ္တဝလေးဒီတစုလေးပဲငါတော့မေတ္တာပို့မယ်ငါနဲ့နီးစပ်လို့ဒီအစုကြီးဝါဖို့ပဲဒီလိုလုပ်လို့ရမလားဒါဒီမေတ္တာကြီးမဖြစ်နိုင်ဘူးဟုတ်ပလားကြောင့်လို့အတိုင်းနာမဲ့နေရတယ်တတ္တဝတွေအပေါ်မှာအားလုံးပေါ်မှာမေတ္တာထားတယ်ဒါကိုပြောတာအပမနေနာနောက်တကအဝေနေနာဒါကတော့အထူးပြောစရာမလိုဘူးဒါရံမရှိဘူး ဟောနောက်တစ်ခါကျတော့ဗါတဲ့တော့အပြာပိစေနာညုံညင်ချင်းမရှိဘူးတဲ့အဲ့ဒါဒါကတော့အင်မတန်လေးဒီစကားလုံးတစ်လုံးကိုလည်းဦးဇင်းတို့ကသဘောကျပြန်တယ်အားလုံးကတော့သဘောကျစရာပေါ့နော်တိုးတော့ဒီမှာယနေ့ပြစ္ဆုတ်ယနေ့ဦးဇင်းတို့မျက်မှောက်ခင်းနဲ့ပို့ပို့ပြီးတော့တိုက်ဆိုင်တဲ့စကားလုံးလေးတွေပေါ့အဲ့မှာအပြာပိစေနာအပြာပိစေနာကိုဘာသာပြန်တယ်ဦးဇင်းတို့ဒီဘာသာပြန်တဲ့ရှစ်စရာတော်တွေကိုလည်းဦးဇင်းတို့ကအင်မတန်ကြီးညိုတယ်အဲ့တော့ဘလို့ဘာသာပြန်လိုက်တော့ဆိုတော့အပြာပိစေနာညုံညင်ချင်းမရှိတော့ဗါတဲ့တော့ညုံညင်ချင်းမရှိတော့ ဆိုမေတ္တာပွားတဲ့ပုဂ္ဂိုလ်ကညှို့ညင်းနေတယ်ဟိုလူကိုညှို့ညင်းတယ်ဒီလူကိုညှို့ညင်းတယ်တခါကြီးတွေအဲ့ပုဂ္ဂိုလ်မှာမေတ္တာစစ်စစ်ဖြစ်နိုင်ပါမလားစဉ်းစားတော့ကြည့်ဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဗျာမဖြစ်နိုင်တော့အာသာပြည့်စင်နာကိုဆင်းရဲခြင်းမရှိလို့တချို့ဘာသာပြန်တာရှိပါတယ်ဒါမမှားပါဘူးလေသို့တော်ဦးဇင်းတို့ကြိုက်တာပြောတာကိုဒီမှာဘာသာပြန်တာဦးဇင်းတို့ကြိုက်တဲ့ဘာသာပြန်လေးရပါတော့ခုနညှို့ညင်းခြင်းမရှိတော့တိတ်သဘောကြတယ်ညှို့ညင်းခြင်းမရှိဘူးညှို့ညင်းခြင်းနဲ့ဒီကလည်းတွန်းလာဒိုလာဟိုလူလည်းညှို့ညင်းဒီလူလည်းညှို့ညင်းကိုဘဝဉ္ဇဉ်ဟိုလူက အောင်မြင်သွားဒီလူကအောင်မြင်သွားအဲ့ဒါညိုညင်းနေတယ်အဲ့လိုစိတ်ထားမျိုးနဲ့ဘလို့လောက်ပြီးတော့မေတ္တာစိတ်ထိုပုဂ္ဂိုလ်တန်တမှာကြောက်မှလည်းမကြောက်နိုင်ဘူးဟုတ်ပလားဒါကြောင့်မလို့ဦးဇင်းတို့အပြာပိစေနာညိုညင်ခြင်းမရှိသောမေတ္တာသကိရိနာမေတ္တာနဲ့ရှင်သောစေတသာစိတ်ဖြင့်ဖရိတဝတပ္ပတပ္ပတိ တပ္ပအောင်တံလုံးစုံသောတတ္တဝါတွေရှိသောလောကံလောကကိုဖရိတ်တဝါဖြန့်ကျက်၍ဝိဟရတိနေ၏ဒါမေတ္တာဘာဝနာပွားများပြီးနေတဲ့ပုဂ္ဂိုလ်ဆိုတာအဲ့လိုမျိုးစိတ်နေစိတ်ထားကြဲကြဲပြတ်ပြတ်မြင့်မြတ်ပြီးတော့မကျဉ်းမြောင်းတဲ့စိတ်ဓာတ်တွေနဲ့အတိုင်းအတာမဲ့ ရံမရှိဘဲနဲ့ညဉ့်ညင်ချင်းကင်းစွာနဲ့နေနိုင်အောင်ကြိုးစားရမယ်။အဲ့လိုကြိုးစားခြင်းအပြင်ဒါမေတ္တာနဲ့နေတယ်။လောကကြီးကိုမေတ္တာလေးနဲ့လွှမ်းခြုံပြီးတော့နေတယ်လို့ဒီလိုကိုစီကိုစီသဘောကျပြီးတော့ဒီနေ့အချိန်ကလည်းစင်နာရီထိုးတော့မှာဆိုတော့ဦးဇင်းတို့ဒီမှာပဲမေတ္တာနဲ့အသိပြီးတော့ကရုဏာမုဒိတာတော့နောက်တစ်ပတ်မှာဆက်ကြမှာတင်တယ်ဒကာကြီးတွေဒကာမကြီးတွေနော်။အဲ့တော့ကြဲကြဲပြန့်ပြန့်လေးတဲ့ကုလိုလေးပြောစရာလေးတွေရှိတော့ဟိုဟိုမှန်းထားတာတော့ဒီနေ့မြမဝေရတာ၄ပါးကို ဟိုသွားမယ်ပြီးအောင်သွားမယ်လို့တော့မှန်တာဒါပေမဲ့ပြောချင်တာလေးတွေကတပြည့်ပြည့်နဲ့ပေါ်ပေါ်လာတော့လေမေတ္တာနဲ့ပဲဒီနေ့တော့ဒီမှာအဆုံးသတ်ကြရအောင်ဟုတ်ပလားအဲ့တော့ကဲခုလိုပေါ့ကျေပြတ်တဲ့စိတ်ထားမြင့်မြတ်တဲ့စိတ်ထားအတိုင်းအတာမဲ့တဲ့စိတ်နေစိတ်ထားရံမလိုတဲ့စိတ်နေစိတ်ထားမညိုညင်တဲ့စိတ်နေစိတ်ထားတွေနဲ့မေတ္တာဘာဝနာကိုကိုစီကိုစီပွားများအားထုတ်ခြင်းဖြင့် စိတ်တော်ဝိတ္တုဖြစ်ပြီးတဆင့်တက်က ဣတိဝိတုဒ္ဓိကင်္ဂဝိဒနာဝိတုဒ္ဓိတို့နဲ့တကောဝနောက်ဆုံးမှာတော့မိမိတို့လိုလားတောင်းတအပ်တဲ့ဆင်းရဲဒုက္ခတို့ဤကုံဆုံးရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သည့်တိုင်အောင်သိမြန်သောအတိညာချမ်းသာသောကိုခြင်းတရားတို့ဖြင့်ကြိုးစားအထုတ်နိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ